တရားတော်ကိုမနာကြသည်ဥစ္စာတပ္ပမဒေသနာတော်ပိုင်ရှင်ဒေသနာတော်ဥပ္ပจิตတော်မူသောရာရှင်ကိုဥစ္စာတပ္ပမရှိခိုးလိုက်ကြရအောင်ကြောင့်မို့တို့တကားဒီဒီမာဒီပေါင်းတို့ပေါင်းပါလေစာရှိကလဘုရားရှင်ကိုယ်ကိုစိတ်မှာထုံရဲ့ဘုရားနုပတိဘာဝနာပွားများရင် ဆိုပြီးစွာနိုင်ကြောင်းစုဗုဒ္ဓံနရနရသမန္တရဏံဒိတာတံပညာပရိပါစုတိယဝိဟတံဒါကာရံအထာဝီကာမနရဒေဝဟိတဝန္တံဟောန္တာမိကာရုဏိကမဂ္ဂမနန္တညာနံ နရာနရာသမောတရဏံလောကု လောကီနလီသောစီဘောကိုလူလာတောင်းထားကြကုန်သောစိတ်ထားမြတ်သူနလူမြမတတဝါတို့ဤဇူဝေရလည်းဖြစ်တော်မူထသော ဒီတတံလောကု လောကီနလီသောမယိမ့်မယိုင်မြတ်ကိုင်လာသည်သမာဓိနေရှင်သောစိတ်ထားလည်းရှိတော်မူထသော ပညာပရိပါစုတိယသစ္စာလေးရတရားမြတ်ကို ထွန်းပေါသိမြင်တအရဟတမတိဟုသောပညာတန်ဆောင်ဇမိအောင်လည်းရှိတော်မူထသောဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကိုပကပိဘုံဉာဏ်မြင်တုံအောင် မြူဒပေညာဝိဇာတိဟုသောအမိုက်တရားကိုရဟတာမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထာသောအထာဝီကာမလူဏပြမတတ္တဝါတို့၏အစည်းအပွားကိုအလွန်လိုလားတောင်းတတော်မူထာသောဝိဟတန္တာကာရံ လူနာမြမတတ္တဝါတို့အားလမ်းပြနိညွန်သုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကောစိတိန်ချာနာကြုံငါရွယ်ဆောင်တော်မူတတ်သောကာရုဏီကံလူနာမြမတတ္တဝါအမြတနာจิตကင်မာကရုဏာတော်ခြင်းလည်းဖြစ်တော်မူတတ်သော အကံဇာတိအစပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာသောသီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ရောက်တော်မူထသောအနန္တညာနန္တပိညုတညာနာဇာတာဆုံးပိုင်းကြမရှိသောညာတော်လည်းရှိတော်မူထသော တံဗုဒ္ဓံဒိုတိုဂုံဤဆုံးလင်းပေတရှင်တော်မြတ်ဖရာကိုဟံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တာယုကျိုးမန်ဆွဲချိုး၍ရှိကိုကတော်ပါဤမြတ်စွာဘုရားသာဓု သာဓုသာဓုပါဗျာအဲ့တော့ဒီကကြီးဒီဦးဇင်းတို့ကဝိပဿနာလောကတရားဟောကြားလာခုဘယ်နှကြိမ်မြောက်ရှိပြီလဲ45ကြိမ်မြောက်ရှိပါပြီဗျာ45ကြိမ်မြောက်ဝိပဿနာလောကတရားဒီနေ့သာသနာတော်နေ့1500 65ခုခေါ်တာတစ်ခု1383ခုဒီုံလာပြီးနေဘယ်လိုရှိမှာလဲဒီကကြီးရှိမှာအသိနေရှိရောဒီနေ့မှတော့နေ27 24ရက်နေ့ဒီမှာအဲ့မှာ23ရက်နေ့ပေါ်ကြမှာ25ကျင်းညာဝိပဿနာလို့ပြည့်ပြီး တော့ဝိပဿနာလုပ်ပြီးတရားဆိုတာနဲ့အညီဘုန်းတို့ဒီဘိုင်းမှာကျင့်နေလေးတွေကိုဥပ္ပဒိကတ်တို့ကိုပြန်ပြန်ပြီးတော့စစချင်းပြောကြရအောင်နာမည်စင်နေတယ်။နာနေကြတို့တကကြီးတွေဒီမှာကြီးတွေအနေနဲ့တော့လေနာဘုခံအဲအတိတ်နာတဲ့သူတော်ကောင်းများတော့ဆိုလေဒါကတခါတည်းမိမိတို့ကျင့်ခြင်းတစ်ခုနာဗီဒါလေးအချင်းကျုပ်နာဗီဒါလေးဖြစ်သွားအောင် တော်ဦးဇင်းတို့ဒီမှာတော့ဝိတ္တုဒီခုနှစ်ပါးဆိုတဲ့ဒီကျင့်စဉ်ကိုဥတည်ပြီးတော့ဟောကြားနေတာဖြစ်တော့အဲတော့အဲ့ဒီကျင့်စဉ်ခုနှစ်ပါးထဲမှာဒါအစားအဆုံးဖြစ်တဲ့သီလဝိတ္တုဒီဒီကတရားတွေဖြစ်ခြင်းဖြစ်ခြင်းအဲလိုဒီတတိယသောမြေပေါ်မှာရက်တည်ပြီးတဲ့အခါဒုတိယဖြစ်တဲ့စိတ်တဝိတ္တုဒီဟောစိတ်တဝိတ္တုဒီဘိုင်းမှာတော့ နိဝရဏအငြိကြီးတွေကင်းစင်တဲ့ပြည့်စိတ်ဓာတ်ဤစင်ကြယ်ခြင်းအဲ့တော့စိတ်ဓာတ်စင်ကြယ်ဆိုတာနိဝရဏအငြိကြီးတွေကင်းစင်မှာဒီလိုသဘောပေါက်ရအဲ့တော့နိဝရဏအငြိကြီးတွေကင်းစင်မှာဆိုတော့နိဝရဏအငြိကြီးကင်းစင်တာကသမထကမ္မရာတခုခုကိုပွားများအားထုတ်လို့ဥပဇာရအပ္ပနာလို့ခေါ်တဲ့ဒါတမာရီနှမျိုးတစ်မျိုးမျိုးကိုရရင်ကိုစိတ်အစဉ်မှာကိလေသာအငြိကြီးတွေကင်းစင်နေပြီ အဲ့လိုစိတ်သင်္မာကိလေသာညင်ကြီးတွေကင်းစင်လို့စိတ်တော်ဝိတ္တုဖြစ်ပြီးဆိုတဲ့ကိုတော်ကောင်းတယောက်ကတဆင့်တဲ့ပြီးတော့ဒိဋ္ဌိဝိတ္တုပိုင်းကူရဖြစ်။ဟောဒိဋ္ဌိဝိတ္တုပိုင်းအနေနဲ့တော့ဒိဋ္ဌိဝိတ္တုဆိုတာဉာဏ်မြင်စင်ကြယ်ခြင်းပဲ။ဘယ်မှာဉာဏ်မြင်စင်ကြယ်တာလဲပြီးတော့ယုံ nant ပရမတ်အပေါ်မှာဉာဏ်မြင်စင်ကြယ်တာ။အဲ့တော့အဲ့ဒီဒိဋ္ဌိဝိတ္တုပိုင်းမှာတော့ဦးဇင်းတို့စားပြီးယုတ်တရားတွေကိုပရမတ်ဉာဏ်မြင်ဆိုင်ခဏသုံးမျိုးပြုအောင် နန္တရားတွေကိုပရမတ္ထဉာဏ်မြင်စိုက်သည့်တိုင်အောင်ကနာလေးမျိုးပြိုသည့်တိုင်အောင်ဒါယူပွားသုံးတတ်အဲလိုတွေနာဆိုတော့မကတိဥဒိဋ္ဌနာကပြစ္ဆုတ်ကဣဇ္ဇတဗိဒ္ဓစသည်တစ်ဆက်တမျိုးသောအချင်းရာအပြင်ထိုယုတ်တရားနန္တရားတွေကိုဒီတိဝိဒီဒိဋ္ဌိဝိတုဒ္ဓိဘိုင်းမှာယောဂီယောဂီသူတော်ကောင်းတယောက်ဟာဒါယူပွားသုံးတတ်ပြီးဖြစ်နေရအဲ့တော့အဲ့ဒီဒိဋ္ဌိဝိတုဒ္ဓိဘိုင်းမှာဦးဇင်းတို့နာမရူပပြိစ္ဆေကဉာဏ်ပေါ့လေ ဝိပဿနာဉာဏ်ခြင်းအရာပြောရင်အကယ်၍တခုချင်းခွဲပြီးတော့ပြောကြမယ်ဆိုရင်တော့ယုတ်တရားကိုသိသိတဲ့ရူပပရိကဉာဏ်နန္တရားကိုသိသိတဲ့နာမပရိကဉာဏ်အရူပပရိကဉာဏ်ဆိုပြီးတော့ဒီလိုဉာဏ်ရှင်တွေပေါ့အဲဉာဏ်ဒီမိုက်မှာကနော်ရူပပရိကဉာဏ်မိုက်မှာယုတ်တရားကိုသိသိတယ်ဘလို့သိသိတော့ဘလို့သိသိတော့မိမိအစ္ဆဒဗဟိတာတက်ရှိတမဲဒီ တဏ္ဏနေရာလုံးပေါ့ဣဇဒဗိဒတက်ရှိသမက်လို့ခေါ်တယ်ဒီတဏ္ဏနေရာလုံးမှာရှိတဲ့ယုတ်တရားတွေကိုမိမိကဒါတမ္မာဒိဋ္ဌိဉာဏ်ပညာနဲ့ဒါအထွန်းပေါက်သိမြင်ထားဖို့ထားပြီးဖြစ်ရမယ်။ဟောနောက်တကအရူပပရိကဉာဏ်အရာအဲ့ထိုမိမိဣဇဒဗိဒပေါ့တဏ္ဏနေရာလုံးမှာရှိနေတယ်ဒါနန္တရားတွေကိုသင်ကြည့်ပြီးဖြစ်ရမယ် အဲ့လိုသိသိပြပြမှာကတခါထပ်ပြီးတော့နာမရူပပရိကရူပရူပပရိကဉာဏ်ရတနည်းအားဖြင့်နာမရူပပရိစေတဉာဏ်ရရုပ်ကောနာမ်ကောတခါလေပူတွဲပြီးတော့မိမိအစ္ဆဒမှာရှိတဲ့ယုတ်တရားနန္တရားဗိဒတဏ္ဍမှာရှိတဲ့ယုတ်တရားနန္တရားအဲဒီလိုမျိုးအစ္ဆဒဗိဒတဏ္ဍနေရာလုံးမှာရှိတဲ့ယုတ်တရားနန္တရားတွေကိုသူတော်ကောင်းတယောက်ပရမတဉာဏ်မြင်စိုက်သည့်တိုင်အောင်ယူဝသုံးသပ်နိုင်ပြီဆိုလို့ရှိရင် ဒါနာမရူပပရိဒေကဉာဏ်ရပြီတနည်းအားဖြင့်ပြောမယ်ဆိုဒိဋ္ဌိဝိတ္တုတွေနဲ့ပြည့်စုံပြီးဉာဏ်မြင်စင်ကြယ်ပြီအဲ့လိုဉာဏ်မြင်စင်ကြယ်တဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးကင်္ကာဥဒရဏဝိတ္တု၄ခုမြောက်ကူးရမှာဖြစ်အဲ့တော့အဲ့ဒီကင်္ကာဝိဒနာဝိတ္တုဘိုင်းမှာတော့ယုံမတန်တရားတွေကိုကျော်လွှားလုံမြောက်ကိုယုံမတန်တရားတွေကိုကျော်လွှားလုံမြောက်ပြီးတော့ဉာဏ်မြင်နဲ့စင်ကြယ်ခြင်း အဲ့တော့ယုံမတန်တရားတွေကိုကျော်လွှားလုံမြောက်တယ်ဆိုတာဘယ်ပုံမှာယုံတန်တရားတွေကိုကျော်လွှားလုံမြောက်ရမှာတော့လို့ရေးတဲ့အခါကျတော့ဦးဇင်းတို့ကံနဲ့ကံရဲ့အကျိုးပေါ်မှာယုံမတန်တရားတွေဒါကျော်လွှားလုံမြောက်ပြီးဖြစ်ရအပြစ္ဆုတ်ပံအတိတ်အနာဂတ်ပြစ္ဆုတ်ပံဆိုတဲ့ဒီကာလသုံးပါးပေါ်မှာလည်းယုံမတန်တရားတွေကျော်လွှားလုံမြောက်ပြီးဖြစ်ရအဲ့လိုကျော်လွှားလုံမြောက်နိုင်တော့ဒါကင်္ကာဝုဒနာဝိတ္တုတ္တိအဲ့ဒါကင်္ကာဝုဒနာဝိတ္တုတ္တိ ဒါတန်တရားတွေကိုကျော်လွှားလုံရောက်ဖို့အပိုင်းဒီပစ္စယပရိက္ခဉာဏ်လို့ခေါ်တဲ့ဒါဒုတိယမြောက်ဉာဏ်ရှင်နဲ့အကျုံးဝင်ပါပေါ့ဒုတိယမြောက်ဉာဏ်ရှင်မှာအကျုံးဝင်အကျုံးဝင်တော့အဲ့ပစ္စယပရိက္ခဉာဏ်ပိုင်းမှာယောဂီသူတော်ကောင်းဒီဒီယုတ်ပရမတ်နံပရမတ်ကိုမြင်ပြီးတဲ့အခါတို့ယုတ်ပရမတ်နံပရမတ်ဆိုတဲ့ဒီပရမတ်တရားတွေကိုဖြစ်ပေါ်စေတတ်တယ်ဒါအကြောင်းတရားတွေကိုသိရမှာဖြစ်တယ်အဲ့လိုသိတဲ့အပိုင်းမှာလည်း ဒါတမ္မာဒိဋ္ဌိဉာဏ်ပညာနဲ့ကိုယ်တိုင်ဖွင့်ဖောက်ပြီးတော့သိမြင်ရမှာဖြစ်တယ်လို့ဒီလိုမျိုးလေးနားလည်ထားမှာဖြစ်တယ်ဉာဏ်မှာဦးဇင်းတို့ဝိသုဒ္ဓိမက်ကတော့ဝိသုဒ္ဓိမက်ထာဂရဆရာတော်ကတော့ဘလောက်ဒီမိန့်ထားတော့ဆိုလို့ရှိရင်ဓမ္မဒိဋ္ဌိဟူသောမြေပေါ်မှာယက်တည်ပြီးတော့ဉာဏ်ပညာနဲ့ဒီပြိဿသမုပ္ပါဒနည်းအားဖြင့်ဘောဝတန္တရာစိတ်ဟာကြီးကိုမပယ်ဖြတ်နိုင်လို့ရှိရင်အဲ့ဒီသူတော်ကောင်းတယောက်ဟာ အိမ်မက်ထဲမှာတော့မှပဲတန္တရာဟုဒုက္ခကိုတန္တရာဟုဒုက္ခကလွတ်မြောက်သွားတယ်ဆိုတာမရှိဘူးဒီလောက်ကြီးဟောတာအဲ့လောက်ဒီအဲ့လောက်ဒီဒါပြောထားတဲ့အတွက်ကြောင့်ဒီပြိဿသမုပ္ပတ်ဒေသနာတော်ဒီအင်မတန်မှဥစဉ်တို့တန္တရာဥစဉ်ရဲ့ဒုက္ခမှာလွတ်မြောက်လိုတဲ့မျိုးကောင်းသားမျိုးကောင်းသမီးတိုင်းအတွေ့ဒါအရေးကြီးတယ်လို့ထိုပြိဿသမုပ္ပတ်ဘောဝတန္တရာဆက်ရဟကိုလည်းမိမိတို့တမ္မာဒိဋ္ဌိဉာဏ်ပညာနဲ့ထုတ်ပေါက်သိမြင်အောင်ဒါ နောက်တစ်ခါဒီတက်ရကြီးပြတ်သွားသည်တိုင်အောင်မိမိတို့ကဒါကျင့်ကြံကိုကိုအထောက်ရမှာဖြစ်တယ်။ကဲဒါအဲ့တော့အဲ့ယုံနံဓမ္မသင်္ခါရဆိုတဲ့ဒီသင်္ခါရတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုသိသိခြင်းကိုပြစ္စယပရိက္ခဉာဏ်လို့ခေါ်ပြီးတော့အဲ့နာမရူပပရိသေရဉာဏ်နဲ့ပြစ္စယပရိက္ခဉာဏ်နှစ်ပါးဟောဝိသုဒ္ဓိအရာပြောမယ်ဆိုဒိဋ္ဌိဝိသုဒ္ဓိနဲ့ကင်္ကာဝိတရဏဝိသုဒ္ဓိနှစ်ပါးအဲ့ဒီဒီဝိသုဒ္ဓိနှစ်ပါးတနည်းအားဖြင့်ဉာဏ်နှစ်ပါးကတော့ဘယ်အထက်မှာအကျုံးဝင်လို့ပြီးတော့ ညာတပရိညာမှာအကျုံးဝင်နေဘယ်မှာအကျုံးဝင်တခါကြီးညာတပရိညာမှာအကျုံးဝင်ပါတယ်ဗျာဒီညာတပရိညာမှာအကျုံးဝင်တဲ့အခါကျဒီညာတပရိညာဆိုတာတိအတိတင်တိထိုက်တဲ့တရားတွေတိရတယ်တိရမယ်အပိုင်းမှာအကျုံးဝင်နေဒါဝိပဿနာကိုမကူရဘူးအဲ့လိုတိတင်တိထိုက်တဲ့တရားတွေကိုဒါညာတပရိညာနဲ့ကွယ်ကွယ်ပြားပြားဖွင့်ဖောက်သိမြင်ပြီ ယုတ်တရားကိုလည်းသိမြင်တယ်နံတရားကိုလည်းသိမြင်တယ်တို့ယုံနာဓမ္မကိုပြစ်ပေါ်စီတတ်တဲ့အကြောင်းတရားတွေကိုလည်းသိမြင်ပြီဆိုပါမှသူတော်ကောင်းတယောက်ဒီတဆင့်တက်ပြီးတို့မိမိတိပိတာသိသိပိတာဖြစ်တဲ့ယုတ်တရားနံတရားအကြောင်းတရားလို့ခေါ်တဲ့သင်္ခါရတရားတွေကိုလက္ခဏာကြီးသုံးတယ်တိမိစုဝါသုံးတဲ့ချင်းဆိုတဲ့သမတနာဉာဏ်ဒါဝိပဿနာဘိုင်းကိုစပြီးတော့အာတိယမှာဖြစ်တယ်အဲဒီဘိုင်းကိုတော့ဦးဇင်းတို့ ဒါဝိတ္တုခုနမရပြောရင်ငါးခုမြောက်ဖြစ်တဲ့မေကမေကနတဒနာဝိတ္တုပိုင်းမှာအကျုံးဝင်ပြီအဲ့ဒီမှာဝိပဿနာစပြီးတော့အားထုတ်ရတာပဲဒါမေကမေကညာတဒနာဝိတ္တုပိုင်းကတော့မဟုတ်ဒီမဟုတ်ဒီနာဉာဏ်မြင်စင်ကြယ်ခြင်းဒီပိုင်းသမတနာဉာဏ်ပိုင်းအပိတကဥဒိယပြဉာဏ်ပိုင်းဥဒိယပြဉာဏ်အနုပိုင်းကိုယောဂီသူတော်ကောင်းတယောက်ကကျော်လာလွန်မြောက်နိုင်ခဲ့ရင်ပေါ့ ဒီဝိပဿနာဉာဏ်ကြီးကြောင်းတွေကိုတော်တော်လုံမြောက်နိုင်ပြီဆိုခဲ့ရင်တော့ဒါဥရိယပြဉာဏ်အရင်ပိုင်းကုမင်းအဲ့ဒီဥရိယပြဉာဏ်အရင်ပိုင်းတိုင်အောင်တော့ဒီအပိုင်းကိုတော့သူတို့တိရဏပရိညာလို့ခေါ်တယ်။အတိရဏပရိညာဆိုတာဘာပြောတာလဲဆိုတခါတည်းစွန့်ချက်ချက်ချနိုင်တာပဲ။ဩဒါဟာအနိစ္စပဲ။ဒါဟာဒုက္ခပဲ။ဟာဒါဟာမမြဲဘူးအနိစ္စပဲ။ဆင်းရဲတဲ့ဒုက္ခပဲ။အခြေခဲအခိုင်မှာကြည်တတ်မနေဘူး။အစိုးမရဘူး။ အနတ္တပဲလို့အဲ့ဒီမှာဆုံးဖြတ်ခြင်းပိုင်းပိုင်းကြီးချနိုင်ပြီအဲ့ဒါမက်ကမကညာတဒနာဝိတုဒ္ဓိနဲ့ကျွန်တော်တိဒနာပရိညာပိုင်းပေါ့ကဲအဲ့ဒါပြီးတဲ့အခါကျမှသူတော်ကောင်းတယောက်ဒီ6ခုမြောက်ဖြစ်တဲ့အဲ့ဒီဝိပဿနာဉာဏ်ကြောင်းတွေကိုအဲ့ဒီဥဒိယဗျာဉာဏ်အရင်ပိုင်းကဇာပြီးတော့ပင်ညာဉာဏ်ဗျာဉာဏ်အာရိနဝဉာဏ်နေပိဒဉာဏ်မောဇိတုကဉာဏ်ဉာဏ်ပရိသင်္ဃဉာဏ်သင်္ဃရုပကဉာဏ် အနုလောမဉာဏ်ဆိုတဲ့ဒီဉာဏ်တိုင်အောင်တော့အထက်ပိုင်းဝိပဿနာဉာဏ်ဒီကိုတော့ပฏิပဒါဉာဏတနာဝိတုဒ္ဓိအာကျင့်တင်တာဉာဏ်မြင်ကြီးစင်ကြယ်ခြင်းလို့ခေါ်ပြီးအဲ့ဒီဦးဇင်းတို့ဘင်္ဂဉာဏ်ကနေစားပြီးတော့အထက်ပိုင်းဝိပဿနာဉာဏ်ဒီကဆိုင်ရာဆိုင်ရာဒီကိလေသာတရားတွေကိုသူကဝိပဿနာအခိုက်မှာလေကဒါသေဆုံးသွားနိုင်တဲ့ဘုရားသူ့ကိုဘာနာပရိညာလို့ဘယ်လိုသုံးပြီးတော့ အဲဒီဓမ္မဝိပဿနာဉာဏ်ဤဝိပဿနာဉာဏ်ဤကရင့်ကျက်ဝိပဿနာရင့်ကျက်တဲ့ဝိပဿနာဉာဏ်ဤကအဆုံးမှာမဉ္ဇဉ်ပုံဉ္ဇဉ်ပုံမေအဲ့လိုမဉ္ဇဉ်ပုံဉ္ဇဉ်ပေါ်ခဲ့ရင်တော့အဲ့ဒီမဉ္ဇဉ်ပုံဉ္ဇဉ်ကဒီဗန်တိုင်အောင်ကဒါဉာဏတတနာဝိသုဒ္ဓိတဲ့မှာကျုံဝင်နေတဲ့တနည်းအားဖြင့်နိဗ္ဗာန်ဉာဏ်ဉာဏ်စင်ကြည်လို့ခေါ်အဲ့တော့အဲ့လိုဝိသုဒ္ဓိခုနမှာကျင့်ခြင်းပေါ့ဒီကဝိသုဒ္ဓိကစလို့ဉာဏတတနာဝိသုဒ္ဓိတိုင်အောင်တော့ အဲဝိသုဒ္ဓိခုနှစ်ပါးကိုတော့သူတော်ကောင်းတယောက်ကအစဉ်အတိုင်းကျင့်ရမယ်ဆိုတာကိုသူတကကြီးတွေတော်မှာကြီးကြီးပါဒါတန်ဋိဌံချအဆုံးဖြတ်ပြီးတော့ဒီကျင့်တယ်ဒီတာလျင်ငါတို့လုံလတောင်းတတဲ့နိဗ္ဗာန်ကိုဒါမျက်မှောက်ပြုနိုင်မှာလို့ဒီလိုသဘောကျဖြစ်ကြကောင်းပြီအဲ့တော့ဦးဇင်းတို့အခုဟောနေတာတော့ဦးဇင်းတို့သီလဝိတ္တုဒီပိုင်းစေတဝိတ္တုဒီပိုင်းပြီးတော့ကဒိဋ္ဌိဝိတ္တုဒီပိုင်းမှာဒါပြောခဲ့ပြီးအခုကင်္ဃဝိတ္တနာဝိတ္တုဒီပိုင်းကိုကြောက်တာ အဲ့တော့ကင်္ကာဝေဒနာဝိသုဒ္ဓိဘိုင်းကိုရောက်တော့ဟုတ်ဒိဋ္ဌိဝိသုဒ္ဓိဘိုင်းကပြောခဲ့တယ်လို့ပေါ့ယုတ်တရားအပေါ်မှာဉာဏ်ဉာဏ်စင်ကြင်မင်းဉာဏ်တရားအပေါ်မှာဉာဏ်ဉာဏ်စင်ကြင်မင်းပရမတ္ထစိုက်သည့်တိုင်အောင်ဓမ္မဒိဋ္ဌိဉာဏ်ဉာဏ်ဖြင့်ထွန်းပေါက်သိမြင်နိုင်ပြီဆိုတဲ့သူတော်ကောင်းတယောက်ကအခုဒီကင်္ကာဝေဒနာဝိသုဒ္ဓိဘိုင်းကိုဆက်ပြီးတော့သွားရမှာဖြစ်အဲ့တော့ဒီနေရာမှာထပ်ပြီးတော့နည်းနည်းကြည့်နေတာကဘာလဲဆိုတော့ဦးဇင်းတို့ဒီယုတ်တရားနံတရားတွေကိုတော့ဒီနာမရူပပဋိစေတာဉာဏ် အပြည့်ပြောမယ်ဆိုဒီဒိဋ္ဌိဝိတ္တုတ္တိအပိုင်းမှာလွဲကယောဂီသူတော်ကောင်းကငါကိုယ်တိုင်မျက်မှောက်ထွန်းပေါက်သိမြင်ပြီးသားဖြစ်နေတာအဲ့လိုကိုယ်တိုင်မျက်မှောက်ထွန်းပေါက်သိမြင်ပြီးသားဖြစ်နေတယ်ဆိုတော့အစ္စဒဗိဒဗိတဏ္ဍနေရာလုံးမှာရှိတဲ့ယုတ်တရားနံတရားတွေကိုမိမိကဒါကိုယ်ကိုယ်ပြပြနဲ့ရှုမြင်ပြီးသားဖြစ်ရအဲ့လိုရှုမြင်ပြီးတဲ့သူတော်ကောင်းတယောက်ဒီသားလေးကခုသွားမယ်ဒီကင်္ခာဝိတ္တနာဝိတ္တုဒီဘိုင်းကိုရောက်တဲ့အခါ ထိုယုတ်တရားနန္တရားကိုဖြစ်ပေါ်စေတတ်တယ်အကြောင်းတရားဟောအဲ့မှာအဲ့အကြောင်းတရားကိုရှာတဲ့အခါမှာဒါလွယ်ကူတာဖြစ်တယ်အဲ့တော့ဒီပရိသသမုပ္ပါရှုွက်လို့ခေါ်တာပေါ့နားလည်လည်အောင်ပြောရင်အဲ့လိုပရိသသမုပ္ပါရှုွက်ဒီဦးဇင်းတို့ပြီးခဲ့တဲ့အပတ်ကစကားလေးစခဲ့ပြီပေါ့ဘဝသုံးခုကိုဝင်းဆက်ပြီးတော့ရှုရတာဣတုအတ္ဓာတုဒီအတိတ် ပစ္စုပန်အနာဂံလို့ခေါ်တဲ့ဒီကာလသုံးပါးကိုသုံးဆက်ပြီးတော့ရှုရတယ်လို့ဒီလိုလဲသဘောကျထားရမယ်အဲ့တော့ဒကာကြီးဒီဒကာမကြီးဒီပြိဿသမုပ္ပါဆိုတာဘဝသုံးပါးကိုဝင်ဆက်ပြီးရှုရတယ်လို့ဒီလိုသဘောကျရဘယ်လိုရှုရလဲဘဝသုံးပါးကိုဆက်ဆက်ပြီးရှုတာပါဗျာဘဝသုံးပါးကိုဆက်ဆက်ပြီးတော့ပြစ္ဆုတ်အတိတ်ဘဝပြစ္ဆုတ်ကံဘဝအနာဂတ်ဘဝဆိုတဲ့ဒီလိုဘဝသုံးပါးကာလသုံးပါးကိုဆက်ဆက်ပြီးတော့ရှုပွားရတဲ့ဒေသနာတော် ခုတော့ဖြစ်တယ်။အကောင်းမြင်အဲ့တော့ဦးဇင်းတို့ဒီနေရာမှာပုံစံလေးတွေမထုတ်ပြခင်ပေါ့ဒီပစ္စယပရိကညံကိုလိုလားတောင်းတတဲ့သူတော်ကောင်းတယောက်ဘယ်လိုအထုတ်ရလဲဆိုတော့အထုတ်ပုံလေးကိုစပြီးနည်းနည်းလေးပြောမယ်ပြီးတော့မှဦးဇင်းတို့နားလည်လွယ်အောင်ဆက်ပြီးတော့ပြောကြရအောင်အဲ့တော့ဦးဇင်းတို့ဒီမှာပေါ့ပရိယသမုပ္ပါရှုတော့မယ်ဆိုဒါနီးငါးနီးပေါ့ဟိုတနေ့ကပြောခဲ့သလိုပရိယသမုပ္ပါကို အစကနေပြီးတော့အဆုံးတိုင်အောင်သွားမယ်အဆုံးကနေအစတိုင်အောင်သွားမယ် အလဲကနေပြီးတော့ဒါအစအလဲကနေပြီးတော့အဆုံးစသည်အပြင်ဒီလိုသွားနောက်ဆုံးနေ့ကတော့ဦးဇင်းတို့ဒီဒါဂရများမှာပေါ့ဝိတုဒ္ဓိမမလည်းပေါ်ပြတယ်အဘိဓမ္မာဒါထာဂရပထမအုပ်မှာလည်းပေါ်ပြထားတာရှိတာပေါ့အလီတေဟေတောပင်စာဣဒာနိဖလပင်စကံဣဒာနိဟေတယောဟေတောပင်စာအာယတိန်ဖလပင်စကံဒီဆိုတဲ့ဒီဒေသနာပေါ့အဲဒီဒေသနာကတော့ဦးဇင်းတို့ အကြောင်းတရားကိုစုပြီးတော့အကြောင်းတရားကို၅မျိုးအကျိုးတရားကို၅မျိုးအနေနဲ့ခွဲခြားပြီးတော့ဒါပုံလိုက်တဲ့အခါကျတော့ယုံရအဖြစ်လည်းပဲဟိုစပြီးတော့လေ့လာတဲ့သူတော်ကောင်းတွေအတွက်ဆိုရင်ဒါနားလေရအလွယ်ကူတယ်ပေါ့ပရိသသမုပ္ပါအနုလောမန္တိဆိုကြပါစို့အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံစသည်အပြင်ဒီလိုသွားတဲ့ဝါနီကတော့ဟိုနည်းနည်းလေးပို့ပြီးတော့အသေးစိတ်တယ် အဲ့တော့အဘိဓမ္မာအခြေခံအားနေတဲ့သူတော်ကောင်းဖြစ်ခဲ့ရင်နည်းနားလေရခက်ခဲနေတတ်တယ်နားလေရခက်ခဲနေတတ်တယ်အချိန်နည်းနည်းပေးရတာပေါ့အဲ့တော့ဦးဇင်းတို့ဒီမှာတော့အဲ့လွယ်ကူတဲ့နင်းဖြစ်တယ်ဒီအကြောင်းဒီအကြောင်းတရား၅ပါးကြောင့်ပြစ္ဆုတ်ပံအကျိုးတရား၅ပါးဖြစ်ဖို့ပြစ္ဆုတ်ပံအကြောင်းတရား၅ပါးကြောင့်အနာဂတ်အကျိုးတရား၅ပါးဖြစ်ဖို့ဆိုတဲ့ဒီချင်းရ20အပြည့်ဒီရှုွက်ကိုသွားကြတာ အဲ့တော့ဒီလိုသွားတော့မယ်ဆိုတဲ့အခါကျတော့ခုနစောစောကပြောသလိုရှုပုံလေးကိုအရင်စပြီးတော့နည်းနည်းလေးပြောမယ်ရှုပုံပြောမယ်ဆိုတော့ဒီပရိသတ်သုံးပါရှုခွက်ကိုရှုခြင်းနဲ့သူတော်ကောင်းကိုစစခြင်းသူတော်ကောင်းဖြစ်ခဲ့ရင်သူကအတိတ်ကိုစပြီးတော့ရှုရမှာဖြစ်တယ်အတိတ်ကိုစရှုရမှာလို့ပြောရခြင်းကလည်းပဲဒီမှာပေါ့ဟိုဦးဇင်းတို့လွယ်လွယ်လေးပဲနားလည်လွယ်အောင်ကြည့်လိုက်လို့ရှိရင်ဦးဇင်းတို့ဒီဘဝဒီခန္ဓာဒီဒါပြီးခဲ့တဲ့ ဒီဘက်ကလည်းဦးဇင်းတို့ပြောခဲ့ပြီးစဖြစ်တာဒီပရိဒဏ်တွေယူတဲ့အချိန်ပဲအပရိဒဏ်တွေဦးဇင်းတို့ဘယ်မှာယူဆိုတော့လွန်ခဲ့တဲ့ဥမာအသက်60ရှိတဲ့လူကလွန်ခဲ့တဲ့နှစ်ပေါင်း60အသက်50ရှိတဲ့လူကလွန်ခဲ့တဲ့နှစ်ပေါင်း50အသက်40ရှိတဲ့လူကလွန်ခဲ့တဲ့နှစ်ပေါင်း40ကအမိဝမ်းထဲမှာပရိဒဏ်တွေနေပြီအဲ့လိုပရိဒဏ်တွေနေတဲ့အမိဝမ်းထဲမှာပရိဒဏ်တွေနေကဒီဘဝဒီခန္ဓာစခဲ့တာအဲ့တော့ဒီဘဝဒီခန္ဓာစခဲ့တဲ့အခါကျတော့ဒီဘဝဒီခန္ဓာကို ခန္ဓာကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေဒကာကြီးတွေဒကာမကြီးတွေဒီဘဝမှာရှိမလားအတိတ်ဘဝမှာရှိမလားဆိုတော့အတိတ်ဘဝမှာပဲရှိမှာပါဗျာဒီဘဝမှာပဲရှိမှာအဲ့တော့ဦးဇင်းတို့ဒီဘဝမှာဒီခန္ဓာကိုဖြစ်စေတဲ့အကြောင်းတရားကဒီဘဝမှာအထောက်ပံ့အနေနဲ့တော့ရှိနိုင်ပြီဇဏကအကြောင်းအနေနဲ့တော့မရှိနိုင်အဲ့လိုမြန်ရှိကြခြင်းဆိုရင်တော့ဒီဘဝမှာဒကာကြီးတွေဒကာမကြီးတွေယုံမလာတဲ့လူကလည်း ဝဋ္ထတော်ဟောတိဝဏတော်လို့ဆိုတဲ့အတိုင်းအဝတ်အထည်လူရင်အစင်းလာတယ်အဲ့တော့ဦးဇင်းတို့အဝတ်ကလေးတစ်စုံလူပြီးတော့ရုပ်လာပါလို့ဤလို့ဆူတောင်းလိုက်လို့ရှိရင်ဒါခါတဲ့ beauty salon တွေအကုန်ပိတ်သွားမှာပေါ့ဟုတ်မလားအဲ့တော့ဒီဘဝဒီခန္ဓာကိုပြစ်စေတဲ့အကြောင်းတရားကဒီဘဝမှာရှိတာတော့မဟုတ်ဘူးဒါဒီလိုနားလည်ရအောင်အဲနောက်တကဆိုကြပါစို့သိပြီးတော့တကလည်းစီးတဲ့ဥစ္စာဟိုနွမ်းမနေတဲ့ပုံပေါ်လည်းမရှိရှိတာလေးတကလည်း ရှားဖွေးပြီးတော့တခါတည်းသူပြည့်ပြီးတော့တူလိုက်တာနဲ့တခါတည်းဒါနတော့ဘောဂဝါဆိုတဲ့အတိုင်းပေးလူလို့ချင်းစီစဉ်ဥဒ္ဒံပေါ်များတယ်ဆိုဒီဘဝမှာတခါတည်းချက်ချင်းချမ်းသာသွားမှာပေါ့အဲ့တော့အဲ့လောက်ကြီးတော့တခါကြီးတွေတက္ကမကြီးတွေဖြစ်သလားဆိုတော့မဖြစ်ပါဘူးအဲ့တော့ပြောချင်တာကဒီဘဝဒီခန္ဓာကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကတော့ဒါအတိတ်မှာရှိတယ်လို့ဒီလိုဟိုရှင်းရှင်းလေးဦးဇင်းတို့ဟိုနားရှင်းထား နားလည်ထားဖို့လိုတယ်နားလည်မှရှင်းရှင်းလင်းလင်းအသိဉာဏ်နဲ့မှကိုယ်ကိုယ်ပြပြနဲ့ဆုံးဖြတ်ချက်ချသိနေဖို့လိုတယ်ကဲကောင်းပြီအဲ့တော့ပြောချင်တာကဒီဘဝဒီခန္ဓာကိုဖြစ်ပေါ်စေတဲ့ဇဏကအကြောင်းတရားကြီးအတိတ်ဘဝရှိဒီအတွက်ကြောင့်ကျွန်တော်အတိတ်ကိုရှုလို့မအတိတ်ကိုမရှုလို့မရတော့အဲ့တော့ဒီဘဝဒီခန္ဓာရဲ့အကြောင်းတနည်းအားဖြင့်အခုရရှိထားတဲ့ဦးဇင်းတို့ယုံ nant ဓမ္မလို့ခေါ်တယ်ဒီယုံ nant ဓမ္မကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုသိကျင်တယ်ဆိုရင်ဒါ အတိတ်ဘဝကိုပြန်ပြီးတော့ဒါရှုတတ်ရမှာဖြစ်တယ်။အဲ့တော့ဦးဇင်းတို့ဒီညမှာဘာလို့ဒါကိုပြောနေရတာတော့ဆိုတော့ရည်ရွယ်ချက်ကတော့နှစ်မျိုးရှိတယ်။ဒီကလေးမှာအတိတ်ဆိုတာဒီဟိုမရှုရဘူးလားဆိုတဲ့အယူဆတစ်ခုရှိတယ်လို့ပေါ့။အတိတ်မရှုဘဲနဲ့မရဘူးလားဆိုတဲ့မိကွန်းတစ်ခုရှိတယ်လို့ဒီကလေးမှာအတိတ်ဆိုတာကိုဦးဇင်းတို့ဒီကလက်ကြည့်တဲ့အခါကျတော့တိတ်ဝေးတယ်။အတိတ်ဘဝဆိုတာတိတ်ဝေးတယ်ပြစ္ဆုတ်ဘဝနဲ့ကြည့်လို့ရှိရင်အဲ့တော့ဒါသိနိုင်မြင်နိုင်တဲ့တရားမဟုတ်တော့ပါဘူးလို့ဒီလိုထင်တတ်တယ်။တခါတလေမှာ ဒါကိုပဲဟိုဉာဏ်နဲ့မှတ်မြုံပြီးတော့မှန်းဆပြီးကြည့်တဲ့ပုံစံမျိုးလိုတနည်းအားဖြင့်စိတ်ကူးရင်ဆန်ဆန်လို့ဒီလိုလဲထင်တတ်ပါအဲ့တော့အဲ့ဒါလေးစိတ်ကူးရင်ဆန်မှုမဆန်မှုနဲ့ပတ်သက်လို့လည်းဦးဇင်းတို့နောက်ပိုင်းမှာနည်းနည်းထည့်ပြီးတော့ပြောပါမယ်ဒီနေ့ပြီးအောင်ပေါ့အဲ့ဒါလေးပါအောင်လည်းထည့်ပြောအဲ့တော့ဒီမှာဦးဇင်းနည်းနည်းပြန်ပြောမယ်အဲ့တော့ကောင်းပြီဒါကြောင့်မလို့ဦးဇင်းတို့အတိတ်ရှုွက်ကိုတော့မလွတ်တာမဆောင်တာဒီပိုင်းမှာရှုရတယ်လို့ဘယ်လိုနားလဲရအဲ့လိုအတိတ်ရှုွက်ကိုရှုဖို့ရန်အတွက်လည်းပဲ ဒီဗိဓာရှုခွက်ကအများစွာကြည်သူပြုဒါကြောင့်မလို့ဦးဇင်းတို့ကဟိုဒိဋ္ဌိဝိတ္တုဒီကံမှာယုတ်တရားနှံတရားတွေကိုသိသိခဲ့တဲ့အပိုင်းမှာတဲ့ကသူတော်ကောင်းတယောက်ကအိစ္ဆဒမိမိတဏ္ဍာမှာရှိတဲ့ယုံနံဗိဓာသူတစ်ပါးတဏ္ဍာမှာရှိတဲ့ယုံနံတွေကိုသိသိခဲ့ဖို့လိုတယ်ဆိုတာဒါကိုပြောတယ်အဲ့လိုအိစ္ဆဒမိမိတဏ္ဍာမှာရှိတဲ့ယုံနံကိုလည်းသိသိတတ်တယ်ဗိဓာသူတစ်ပါးတဏ္ဍာမှာရှိတဲ့ယုံနံကိုလည်းသိသိတတ်ပြီးကျွမ်းကျင်နေပြီဆိုတဲ့သူတော်ကောင်းတယောက်အတွက်တော့ဒီပြိဿသမုပ္ပါရှုခွက်ကိုခုလိုတကယ်လွတ်တည်ရှုတဲ့အပိုင်းမှာအရင်ကြီးမခက်ခဲ့တော့ခုနဗိဓာရှုခွက်ကလည်း အထောက်ကူပြုတယ်ဘယ်လိုအထောက်ကူပြုတော့မေးတဲ့အခါကျတော့အတိတ်ဘဝတွေကိုပြန်ပြီးအတိတ်ကိုပြန်ပြီးရှုရတဲ့အပိုင်းမှာဒီအတိတ်ယုံနာခန္ဓာတဏ္ဍာအစဉ်တွေဟဲ့ဒီမိမိပြစ္ဆုတ်ကံတက်တဲ့မဟုတ်တဲ့အတွက်ကြောင့်အတိတ်ဗဟိတရှုွက်ကဲ့သို့ပေါ့ယုံနာတွေကိုလှမ်းပြီးရှုရတာမျိုးဖြစ်ကဲကောင်းပြီအဲ့တော့တကယ်ရှုတော့မယ်ဆိုတဲ့သူတော်ကောင်းကဘုရင်တို့ဒီမှာတော့ဒီပရိသသမုပ္ပတ်ကိုရှုတဲ့အပိုင်းမှာပေါ့ကဲ၍တမထယန္တိကပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့အဲ့ဇန်သမာတိတွေကိုဒါပြန်ပြီးတော့ထူထောင်ခိုင်းတယ် အဲ့တော့သမထယန္တိကပုဂ္ဂိုလ်ဖြစ်ခဲ့လို့ဇန်သမာတိတွေကိုရတဲ့သူတော်ကောင်းပြင်အာနာပါနနဲ့သုဒ္ဓဇန်တိသမာတိထူတော်အကယ်၍မြန်ကတိုင်းနေဒီပါရထားတယ်ဆိုတော့အဲ့ဒီကကတိုင်းတွေကဥစဉ်တို့အာလောကကတိုင်းဒါသူကပို့ပြီးတော့အလင်းရောင်ပို့ပြီးတော့ကောင်းအာလောကကတိုင်းအဲအဲ့ဒါအာလောကကတိုင်းတနည်းနောက်တစ်ခုကတော့ဥစဉ်တို့အော်ဒါတာကတိုင်းဖြူရောင်ကတိုင်းနောက်တစ်ခါတေသောကတိုင်းဒီမီးပေါ့နော်တေသောဆိုတဲ့မီးကတိုင်းအဲ့ဒီကတိုင်း၃မျိုးတွေကတစ်မျိုးမျိုးမိမိကြိုက်နေတဲ့တာကိုယောဂီကိုရွေးချယ်ခိုင်းတယ်။ အဲ့လိုရွေးချယ်ပြီးတဲ့အခါအဲ့ဒီမဆိုကြပါစို့ဩရဒကတိုင်းကိုရွေးချယ်တဲ့သူတော်ကောင်းဖြစ်ခဲ့တဲ့သူဩရဒကတိုင်းရဲ့သုဒ္ဓဇန်တိတမာရီကိုအရင်ထူထောင်အဲ့ဒီတမာရီကိုထူထောင်ပြီးတဲ့အခါကျတော့မှအဲ့ဒီမှာဒီရှုွက်ကိုစရတာပေါ့အဲ့တော့အဲ့လိုရှုွက်ကိုစမယ်ဆိုတဲ့အခါကျတော့အတိတ်ကိုရှုရမှာဖြစ်တယ်အတိတ်ကိုရှုရမှာဖြစ်တဲ့အတွက်ကြောင့်ဘာဖြစ်လဲဆိုတော့အတိတ်ကိုလှမ်းပြီးတော့ရှုတဲ့အပိုင်းအနီးစပ်ဆုံးအနိတ်အတိတ်ကတော့စပြီးတော့ရှုရတယ်။ဥမာအတိတ်အဝေးကြီးပေါ့လွန်ခဲ့တဲ့နေပေါင်း50 60ကိုလှမ်းရှုတာမျိုးဒီလိုမျိုးက တကယ်ရှုနေကြသူတော်ကောင်းတယောက်မှာဟိုမခက်ခဲပေမဲ့ကိုလိုစကားစားသူတော်ကောင်းမှာဒါတခါလေမှာမဖြစ်နိုင်လောက်အောင်ကိုဟိုခက်ခဲတယ်လို့ဒီလိုမျိုးထင်တတ်တယ်ဒါကြောင့်မလို့အနိစ္စဆုံးကအစရအနိစ္စဆုံးကအစချင်းဘယ်လိုစမလဲအနိစ္စဆုံးကအစရင်ဘယ်လိုစမလဲဆိုတော့ဦးဇင်းတို့စကြချင်းတရားထိုင်တော့မယ်ဆိုတဲ့သူတော်ကောင်းအတရားမထိုင်ခင်မှာကုသိုလ်လေးတစ်ခုလုပ်လိုက်ဥမာဆိုကြပါစို့လွယ်ကူတာတော့ဦးဇင်းတို့ဘုရားကိုသွားပြီးတော့ပန်းစမီးရေချမ်းတစ်ခုခုလေးကပ်လိုက်ဆိုကြပါလို့ပန်းကတ်တယ်ပန်းလူတွေပေါ့ ပန်းလူလဲဆိုအဲ့ပန်းလူတဲ့အချိန်မှာတကားလေဘုရားကိုဥကြပန်းလေးကိုစီမံပြုပြင်ပြီးတဲ့အခါကျတော့ဘုရားကိုလူအဲ့လူတဲ့အခိုက်မှာယုံနံကိုလည်းပဲယုတ်တရားနန္တရားတွေကိုလည်းပဲကိုအဲ့မှာမှတ်သားခဲ့ရမှတ်သားခဲ့တယ်ဥမာစကြပါဆိုသူတပြင်းနန္တရားထင်ရှားလာပြောကြမယ်ဆိုရင်အဲ့လူနေစေခိုက်မှာကုသိုလ်နန္တရားဖြစ်မယ်တို့ကုသိုလ်နန္တရားဘလောက်ဖြစ်တယ်ယောဂိကတခါလဲမှတ်သားခဲ့ရအဲ့မှတ်သားတယ်ဆိုတော့လေခုလိုစိတ်ထဲကနေပြောငါ့မှာဝမ်းမြောက်နေတာပဲပီတိဖြစ်တယ် စသည်အပြင်ဒီလိုမျိုးမှန်းစပြီးတော့ဟိုမှတ်သားရမှာတော့မဟုတ်ဘူးတကယ်ရှိဥပြီးတော့ဒီမိမိအစ္စတတဏ္ဍမှာဖြစ်သွားတဲ့ဒီယုတ်တရားနန္တရားကိုတခါလေတမာတိတိဉာဏ်ဉာဏ်နဲ့တွင်းပေါက်သိမြင်ပြီးဩဒီခိုက်မှာတော့နန္တရားဘလောက်ဖြစ်တယ်ဆိုတာကိုတကယ်ကိုသိအောင်မြင်အောင်ရှုခဲ့ရမှာဖြစ်အဲ့လိုရှုခဲ့ပြီးမှတ်သားခဲ့ပြီးရဲ့အခါကျတော့အခုဆိုကြပါစို့ဘုရားရှင်မှာဒါလှုပ်ပြီးပြီးလှုပ်ပြီးတဲ့အခါကျတော့ဗောဓနိတိတာမျိုးဖြစ်အောင်လို့စုလေးတော့တောင်းရမယ်ဒီပိုင်းဗောဓနိတိတာလေးဖြစ်အောင်စုတောင်းရမယ်ဆိုတာကလည်းဒီနေ့မှာဦးဇင်းတို့ ဟိုအဘိဓမ္မာတကကြီးဒီဟိုဝတိမုတ်ပိုင်းလောက်ကိုတကယ်လို့လေ့လာဖို့တဲ့တကကြီးတွေတကမာကြီးတွေများဖြစ်ခင်အဲ့မှာပဋိသင်္ဍေစိတ်ဖြစ်ပုံဆိုတဲ့အပိုင်းလေးရှိတယ်။အဲ့ဘက်မှာသူကဟိုအလေကောင်လေးမှာအဲ့စာပိုက်ကလေးကအလေကောင်မှာဗာပြောထားတော့ဆိုတော့အဝိဇ္ဇာနုတယပရိခိတေနတဏနုတယမူလကိနဆိုပြီးတော့အဲ့မှာအဝိဇ္ဇာခြံရံအဝိဇ္ဇာနုတယပရိခိတေနအဝိဇ္ဇာဆိုတဲ့အနုတယဓာတ်ကလေးရတယ်ခြံရံထားတယ် တဏှာနုတ္တယမူလကိဏတဏှာကလည်းအရင်ခံရှိတာလေအဲ့လိုရှိပြီးတော့သင်္ခါရတွေကိုပြုခဲ့မယ်ဆိုရင်အဲ့သင်္ခါရတွေကနောက်တစ်ချိန်မှာဒါပဋိသင်္ဍတွေကိုဖြစ်စေတာပဲအဲ့လိုပဲခုဒီမှာအကုသိုလ်ပြုကုသိုလ်ပြုပြီးတဲ့အခါဆူတောင်းမှုလေးနဲ့ပြုပေါ့ဆူတောင်းမှုလေးနဲ့ပြုဆိုတော့ဆိုကြပါစို့ဒိုဒီပန်းလူရတဲ့ကုသိုလ်ကြောင့်ဥမာမိမိကအကယ်၍လူဘဝဖြစ်ခြင်းနဲ့လူချမ်းသာလူဘဝရောက်ခြင်းနဲ့နတ်ချမ်းသာနတ်ဘဝရောက်ခြင်းနဲ့စသည်အပြင်ဒီလိုဆူလေးတော့တောင်းလာဒီချိန်မှာတော့ဘာဖြစ်လို့လဲကိုကစပြီးအတိတ်ကိုရှုခြင်းနဲ့အတွက်ကြောင့်ဒီဘုဒ္ဓအနိတိတာလေးပြုလိုက် အဲ့ချိန်မှာကျမှတပိတော့ကသန္တနာရှိမှဆိုလို့လူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာမတောင်းတော့ဘူးဗျာနိဗ္ဗာန်ပဲဆူတောင်းမယ်အဲ့လိုတော့မလုပ်နဲ့ပေါ့ခဏလေးပဲပြည့်ပြည့်တော့နည်းလေးစိတ်ကိုလျှော့လိုက်အောင်ပေါ့နော်ခဏလေးပြည့်ပြည့်စိတ်ကိုလျှော့ပြီးတော့ဒီချိန်လေးမှာတော့သန္တနာကိုဝတ္တနေတိတာပေါ့နော်သန္တနာကိုဆင်းရဲကိုမိတွေ့တဲ့ကုသိုလ်လေးတစ်ခုပြုလိုက်ပေါ့အဲ့လိုဆူလေးတောင်းပြီးတဲ့အခါကျဘာလုပ်ရမလို့အဲ့ဆူတောင်းတဲ့အခိုက်မှာလည်းပဲဆိုကြပါစို့လူချမ်းသာကိုဆူတောင်းလိုက်တယ်ပေါ့တကယ်လူချမ်းသာဆိုတာပရမတ္ထ level ကကြည့်ရင်တကယ်ထင်ရှားရှိတာတော့မဟုတ်ဘူးယုတ်တရားအစုပုံနန္တရားအစုပုံညတာဖြစ်တယ်သို့တော့ဒီနေရာမှာအဲ့ဒီလူဘဝလူချမ်းသာလို့အတိမမှုဆိုတဲ့အဝိဇ္ဇာတစ်ချက်အဲ့တော့အဲ့ဒီဝိဇ္ဇာဖြစ်သွားဆိုအဲ့ဒီဝိဇ္ဇာအခိုင်မှာဖြစ်သွားတဲ့ယုံနံပရမတ်ကိုလည်းဒီခါလေးမိမိကမှတ်သားခဲ့တနည်းအားဖြင့်အဲ့ဒီတိတိကျကျပြောလို့ရှိရင်အဲ့ဒီအဝိဇ္ဇာအခိုင်မှာပေါ့ခုနအတိမမှုအဝိဇ္ဇာအခိုင်မှာဖြစ်တဲ့နန္တရားဒါ19လုံးရှိမလား20ရှိမလားဒါလေးကိုမှတ်သားခဲ့ မှတ်သားပြတဲ့အခါကျတော့အဲ့ဘဝကိုလိုချင်နေလိုချင်တာကတဏှာပဲလူဘဝလူချမ်းသာကိုလိုချင်နေတာကတဏှာအဲ့တဏှာအခိုက်မှာလည်းဖြစ်တဲ့လောဘဒိဋ္ဌိအုပ်စုစိတ်စိတ္တိကိုတခါလဲမှတ်သားခဲ့အဲ့ပြီးတဲ့အခါကျတော့အဲ့လူဘဝပေါ်မှာစိတ်ဆွက်ကရောက်နေမှုပေါ့ဥပါဒံအဲ့အခိုက်မှာဖြစ်တဲ့ဒီယုံနံတရားတွေတကလောဘဒိဋ္ဌိအုပ်စုကိုလည်းတခါလဲမှတ်သားခဲ့အဲ့လိုမှတ်သားပြီးတဲ့အခါကျတော့အဲ့ဒီအဝိဇ္ဇာတဏှာဥပါဒံပြီးတော့သင်္ခါရအခိုက် သင်္ကာရခိုက်ကလည်းစောစောကပြောတဲ့အတွက်နန်းကုသိုလ်တရားတွေဖြစ်တဲ့ကြောင့်34 33စကြည်အပြင်မလင်းတင်တို့ဖြစ်လေအဲ့ဒါပြီးတဲ့အခါကျတော့ဒုသင်္ခါရတရားတွေဒီသင်္ခါရတို့ကသဘာဝနေရာမကခဏချင်းဒီနေရာမှာပဲခဏချင်းဖြစ်ပြီးတော့ခဏချင်းချုပ်ပြတ်သွားကြတယ်အဲ့လိုသင်္ခါရတရားတွေကခဏချင်းဖြစ်ပြီးခဏချင်းချုပ်ပြတ်သွားကြတာမှန်ပေမဲ့ ဘာစွန့်အိမ်မှမရှိဘဲနဲ့ဟိုထင်းစားတစားမိရှုလို့ပြဖြစ်သွားတဲ့ပုံစံမျိုးနဲ့ချုပ်ပြက်သွားတာမျိုးတော့မဟုတ်ဘူးအဲ့တော့ဒီသင်္ခါရတရားတွေကသင်္ခါရရဲ့သဘောတန်တော်အရာဖြစ်ပြီးတာနဲ့ပြက်သွားတာမှန်ပေမဲ့သူကဒီယုံ nant ခန္ဓာတန်တန်အစင်မှာဒါနောက်တစ်ချိန်အကျိုးကိုဖြစ်ပေါ်စေတဲ့စွန့်ရင်တတ္တိလေးကိုယုံ nant ခန္ဓာတန်တန်အစင်မှာမြုပ်နှံပြီးမှအဲ့သင်္ခါရတရားတွေကချုပ်ပြက်သွားတာဖြစ်တယ် အဲ့တော့သူကသင်္ခါရတရားတွေကကိုကုသိုလ်ဆိုကုသိုလ်သင်္ခါရဒီထိုအခိုက်မှာပဲဖြစ်ပြီးတာနဲ့ပြတ်သွားတာမှန်ပေမဲ့စွန့်ရင်ကမ္မတတ္တိလေးကြံခဲ့တာအဲ့ဒီစွန့်ရင်ကမ္မတတ္တိလေးကိုဒါကံလို့ခေါ်တယ်အဲ့တော့ဦးဇင်းတို့အကြောင်း၅မျိုးပေါ့အဝိဇ္ဇာတဏှာဥပါဒံနောက်ပြီးတော့သင်္ခါရပြီးတော့ကံဆိုတဲ့အကြောင်းတရား၅မျိုးအဲ့ဒါမှာကံဆိုတာကသင်္ခါရတရားတွေချုပ်ပြတ်သွားတဲ့အခါမှာကြံခဲ့တဲ့စွန့်ရင်တတ္တိလေးကိုကံလို့ခေါ်တယ်အဲ့၅မျိုးပေါ့အဲဒါကတော့ဟိုနားလည်လို့ရအောင်ကောင်းပြီအဲ့တော့အဲ့လိုဆူတောင်းပြီးတဲ့အခါသူတော်ကောင်းတယောက်ကဆူတောင်းတဲ့အခိုင်မှာဖြစ်တဲ့ဒီ လောဘဒိဋ္ဌိအုပ်စုအကုသိုလ်သင်္ခါရအုပ်စုဒါတွေကိုအကုန်မှတ်သားခဲ့ရတယ်အဲ့လိုမှတ်သားပြီးတဲ့အခါကျတော့ဆိုကြပါစို့မိမိတရားထိုင်ပြီးတရားထိုင်ကခုနလိုတမာတိကိုစဉ်းစဉ်ထူထောင်သုရဒံပေါက်တိဒီထူထောင်တမာတိမှထပြီးသုရဒံတမာတိမှထထပြီးတဲ့အခါအဲ့မှာမိမိတဏ္ဍာမှာရှိတဲ့ယုံနံကိုအိဇ္ဇတယုံနံကိုစရှုရအဲ့တော့မိမိတဏ္ဍာမှာရှိတဲ့အိဇ္ဇတယုံနံကိုစရှုရှုလို့ယုံနံနှစ်ပါးကိုပိုင်းပိုင်းခြားခြားသိမြင်ပြီဆိုတဲ့သူတော်ကောင်းကအဲ့ယုံနံနှစ်ပါးအနေနဲ့ပဲအတိတ်ကိုတာဆူရှု အဲ့တော့စောစောကဘုရားဆူတောင်းတော့တော့ဘုရားမှာပန်းလူတွေပန်းလူပြီးတော့ဆူတောင်းတယ်အဲ့ဆူတောင်းတဲ့အခိုက်တွေကိုလှန့်ရှုကြည့်တာဆူတောင်းတဲ့အခိုက်မှာဖြစ်တဲ့ရုပ်ဉာဏ်တွေကိုလှန့်ရှုလို့ချင်းစောစောကမိမိမှတ်သားခဲ့တဲ့ရုပ်ဉာဏ်နဲ့အခုရှုနေတဲ့ရုပ်ဉာဏ်ဒီဒါထပ်တူဖြစ်နေတယ်ဆိုတာကိုယောဂီကနားလည်ခဲ့ရင်ဒါဟာအနည်းဆုံးအတိတ်ကိုရှုလို့ရတယ်အဲ့လိုအနည်းဆုံးအတိတ်ကိုရှုလို့ရရင်ဘာလို့ရတော့တဆင့်တက်ပြီးတော့ခုနဆူတောင်းတဲ့အချိန်ကနေသူ့ရှည်လေးကိုနည်းနည်းထပ်ပြီးတော့သွားလိုက်လို့ရှိရင်ခုနလှူနေတဲ့အခါ အလူနေတဲ့ခိုက်ကနေရှေ့ကိုနည်းနည်းလေးသွားလို့ရင်တူဖို့ပြင်ဆင်နေတဲ့အခါအဲ့ဒီခိုက်တွေအကုန်လုံးမှာရှိတဲ့ယုံနာတွေကိုသိသိသွားယုံနာတွေကိုသိသိသွားရင်အဲ့ဒီရှုနေခိုက်မှာအဲ့ဒီသူတော်ကောင်းကဘာဖြစ်လဲဆိုတော့အဲ့ဒီမှာဒကာကြီးဒကာမကြီးတွေအဲ့ဒါဟိုဗမာစကားနားလည်လွယ်အောင်ပြောရင်အဲ့မှာအင်မတန်အံ့ဩရအင်မတန်အံ့ဩရတယ်ဆိုတာဘာပြောတာအောင်ဆိုတော့ဩအတိတ်ကိုလည်းပဲပြန်ရှုလို့ရပါလားဆိုတာအဲ့ကြတော့လုံးလုံးကြီးလက်ခံသွားတယ်စောစောကတော့ခုနက အတိတ်ဆိုတာရှုရလို့ရသလားဆိုတဲ့အပိုင်းမှာဟိုမရှုရသေးတဲ့အခါကျတော့တန်တရားဖြစ်ရုပ်ရည်နာနေကိုသိနေအောင်တော့အဲ့အပိုင်းမှာတင်ကရရပါမလားဆိုတဲ့စိတ်ကဒါရှိနေသေးတယ်အဲ့ဒါအဲ့ကနေဆက်ရှုသွားပေါ့လေအဲ့ကနေဆက်ရှုသွားလို့ချင်းအဲ့လိုဆိုကြပါစို့အနိစ္စဆုံးရပြီဆိုလို့ချင်းအဲ့ပန်းမလူခင်အဖို့မနဲ့စောစောထားတဲ့အချိန်အဲ့ကနေစပြီးတော့ညာချမ်းအချိန်နောက်တစ်နေ့အချိန်စသည်အပြင်အဲ့လိုတောက်လျှောက်ရှုရှုသွား လွန်ခဲ့တဲ့တရက်လွန်ခဲ့တဲ့နှစ်ရက်အာလွန်ခဲ့တဲ့တစ်ပတ်လွန်ခဲ့တဲ့နှစ်ပတ်လွန်ခဲ့တဲ့တစ်လလွန်ခဲ့တဲ့နှစ်လလွန်ခဲ့တဲ့တစ်နှစ်လွန်ခဲ့တဲ့နှစ်နှစ်ဒီလိုပုံစံနဲ့ဆက်ရှုရှုသွားလို့ရှိရင်ယုံနဲ့နှစ်ပါးနည်းနဲ့တော့ရှုရတယ်ယုံနဲ့နှစ်ပါးကိုမလွတ်ရအောင်ယုံနဲ့နှစ်ပါးနည်းနဲ့ရှုသွားလို့ရှိရင်ဥမာလွန်ခဲ့တဲ့10နှစ်လွန်ခဲ့တဲ့နှစ်20ဒီလိုရှုသွားတဲ့အပိုင်းမှာတော့တခါတလေမှာ ပြဉ္ညာတကလေးတော့ပေါ်တတ်တယ်မိမိကအတိတ်ဘဝမှာတခါလေကိုတော်မမှတ်မိပေမဲ့အဲ့လိုအကြောင်းအရာမျိုးလေးဆိုတော့တခါလေညံထဲမှာလာလာထင်တတ်တယ်ထင်ထင်ပါစေထင်တာကိုထင်တဲ့အတိုင်းဒါဒါပေမဲ့ကိုကယုံနဲ့နှစ်ပါးကိုတော့မလွတ်နဲ့ ယုံနံနှစ်ပါးတန်တန်ယုံနံတန်တန်အစဉ်တိုင်းပဲဆက်ရှုသွားအဲ့လိုဆက်ရှုသွားလို့ရှိရင်တော့အမိဝါနဲ့ဒီရောက်အဲ့တော့ဦးဇင်းဒီနေရာမှာဟိုဘုဒ္ဓဓာတ်တွေတစ်ခုပြောရအောင်ဦးဇင်းတစ်ချိန်ဟိုမော်လမြိုင်အောက်တော်မှာသတင်းသုံးကယောဂီတယောက်ပရိသသမုပ္ပတ်ဆိုတာအင်မတန်ဟိုပရိသသမုပ္ပတ်ရှုခွက်ကိုရောက်ဖို့ဆိုတာယောဂီတယောက်အနေနဲ့လည်းအင်မတန်ဟိုတော်တော်ကြိုးစားရတာပေါ့နော်တရန်ကြီးတွေ့ခုတဲ့လုပ်ငန်းတွေတော့မဟုတ်ဘူးအဲ့ဒီအခါကျတော့ဒီပရိသသမုပ္ပတ်ရှုခွက်ကိုသူကလည်း စိတ်ဝင်စားဖို့ရပါတကယ်လဲရုပ်တဏ္ဍာန်တွေကိုသိသိပြီးသိသိတတ်ပြီးတော့အဲ့ရှုွက်လည်းရပြီလေဆိုရဲဆိုတော့တော့လည်းအင်မတန်နဲ့ပုံမှန်လင်းလင်းရှိပါတိသသုံးဘက်ကိုရှုနိုင်ပြီတဘောကနှစ်ဘောကစသည်ရပြီရှုနိုင်ပြီလေဆိုတော့ဘုရားဘာပြောတော့ဆိုတဲ့ပြောလိုက်တာတဲ့ဒါကြတဲ့ခုမှပဲဟိုလူဖြစ်ရယူနတ်တယ်လို့အဲ့လိုမျိုးဟိုကိုကိုကိုပေါ့နော်ဟိုအဲ့လိုခံစားရတယ်တဲ့အဲ့တော့ဆိုလိုရင်းပြောချင်တာကဒီရှေ့ရှေ့ပိုင်းမှာတော့ ဟိုဒီရုပ်တွေနဲ့တွေကိုမသိခင်မမြင်ခင်တနည်းအားဖြင့်ရုပ်နာကိုသိပြီးရဲ့အပိုင်းမှာတောင်မှပဲဒီဘောကခန္ဓာတဏ္ဍာအစဉ်ကိုပြစ်ပေါ်စေတဲ့အကြောင်းတရားတွေကိုမသိသိနိုင်ခဲ့သေးခင်အထိကတော့ရုပ်နာကိုတော့ရှုနိုင်နေပြီအဲ့ဒီကတော့ရရပါမလားဆိုတဲ့တန်တရားကတကယ်ရှုနေတဲ့သူတော်ကောင်းမှတော့ရှိပြောချင်တာကတကယ်ရှုနေတဲ့သူတော်ကောင်းမှတော့တောင်မှပဲအတိတ်ဒီအကြောင်းတရားကြောင့်ဒီပြစ္ဆုတ်ပံအကျိုးတရား၅ပါးဖြစ်ပုံကိုငါတကယ်ရှုရှုနိုင်ပါမလားဆိုတာကို ဒါတန်တရားရှိနိုင်ဆိုလိုရင်းကစိုးရင်စိတ်နဲ့တန်တရားလို့ရှိနိုင်ဒါပေမဲ့တကယ်ရှုသွားတဲ့အခါရသွားတဲ့အခါကျပြောလိုက်တာဆိုတဲ့ဟာပေါ့ဒါအဲ့ဒီယောဂီကတော့သူကဘယ်လောက်ထိပြောလဲဆိုအခုချိန်သိမယ်ဆိုလဲသိရောပြီတဲ့အဲ့ဒီတိန်တော်ကြီးရှိတယ်တိန်တော်ကြီးဘောကခုံးချလိုက်ရလဲကိစ္စမရှိဘူးလို့ပြောတာအဲ့တော့ပြောနေတာကဟိုဝမ်းမြောက်လွန်လို့ဒါကဟိုပြောတာကိုပြောတာပါ ကဲကောင်းပြီအဲ့တော့အဲ့လိုပုံစံမျိုးနဲ့ရှုသွားလို့ရှိရင်ဒါအမိဝမ်းနဲ့ရောက်ပြီးအမိဝမ်းနဲ့ရောက်ပြန်ရင်လည်းပဲအဲ့ဒီအမိဝမ်းနဲ့ရောက်သွားတဲ့အခါမှာအမိဝမ်းနဲ့ပရိသန်နေစနေခိုက်မှာပေါ့ဥမာဦးဇင်းတို့ရုပ်ဘက်ကဆိုရုပ်ပေါင်း30ပဲရှိတယ်အဲ့ဒါအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်လူသားတယောက်ကိုကွက်ပြီးပြောမယ်ဆိုရုပ်ပေါင်း30ပဲရှိတယ်အဲ့ရုပ်ပေါင်း30ကဦးဇင်းတို့ကာယတတကကလပ်ဘာဝတတကကလပ်အမျိုးသားအမျိုးသမီးဟုဒါခွဲကြတဲ့ဘာဝတတကကလပ်ပြီးတက်ကဟရိယတတရကလပ်နန္ဒီယတွေကမိတွဲဖြစ်ဟရိယတတကကလပ်အဲ့ရုပ် ကလပ်၃မျိုးပေါ့ရုပ်အမျိုးအစား၃မျိုးရုပ်ပေါင်း30ပေါ့ဒါကတစ်မျိုးတစ်မျိုးမှာတော့အရေးအတွက်တွေကများစွာရှိနိုင်တယ်ပြောချင်တာကဒီမှာဒီရုပ်၃မျိုးရုပ်ကလပ်၃မျိုးပဲရှိတယ်လို့ပြောချင်တာအခြားရုပ်ကလပ်တွေမဖြစ်သေးဘူးစိတ္တရုပ်ဥဒ္ဒရုပ်အာဟာရသရုပ်တွေကမဖြစ်သေးဘူးကထအဲ့လိုရုပ်ကလပ်စီ၃မျိုးအနေနဲ့ရုပ်ပေါင်း၃မျိုးစဖြစ်တယ်နန္ဒရာဘက်ကကြည့်မယ်ဆိုရင်လူသားအတွက်ကွက်ပြောလို့ရှိရင်ခုနပြောတဲ့ဟိုပရိတန်လေးဆိုတဲ့ဒီကုသိုလ်ရဲ့အကျိုးဖြစ်တဲ့ဝိပဿစိတ်အဲ့ဒီဝိပဿစိတ်ကလည်းခုန ဉာဏ်ကောင်းပီတိကောရှိမယ်ဆို34လောက်ထိဖြစ်နိုင်တယ်။အကယ်၍ပီတိမပါရင်33စသည်အပြင်ပေါ့လေ။ပီတိပါရင်34ပေါ့ဒီလိုမျိုးလေးဖြစ်တတ်တယ်။အဲ့လိုမျိုးနန္တရားကိုဒီယုတ်တရားနန္တရားကိုမိဝမ်းတဲ့အခိုင်မှာစပရိဒဏ်နေဒီဘဝကိုစဖြစ်တဲ့အချိန်ကိုသိပြီဆိုတဲ့သူတော်ကောင်းတယောက်ကဒီယုတ်တွေနန္ဒီဒီပစ္စုပန်ဘဝဒီယုတ်နံကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုသိသိခြင်းနဲ့သိသိခြင်းဘာလို့အတိတ်ကိုတာဆူထပ်ပြီးတော့ရှုရအတိတ်ကိုတာဆူရှုရင်အတိတ်ဘဝပေါ့ ဘဝတစ်ခုခုဘယ်ဘဝရလို့ဦးဇင်းတို့ပြောလို့မရအောင်အဲအတိတ်ဘဝကခုနဟိုသုတိပြတ်ယူတေလွန်ကနီးမှာဒါစိတ်အစဉ်တစ်ခုဖြစ်အဲစိတ်အစဉ်ကိုတော့ဦးဇင်းတို့ရေပုံရပြောလို့ရှိရင်တော့မရဏတဏ္ဍဇောလို့ခေါ်တာတိုးတော့မရဏတဏ္ဍဇောနဲ့သုတိတေကြမှာဘဝင်ချတာမျိုးတော့ရှိတတ်တယ်ဘဝင်ချဘဝင်စိတ်တွေချသွားတာမျိုးတော့ရှိတတ်တယ်အဲဒီဘဝင်ချသည်ဖြစ်သည်မချသည်ဖြစ်သည်အဲ့ဒီဒီသုတိစိတ်မကြခင်ရှေ့မှာဖြစ်တဲ့ဒီ ဟိုကုစုသို့မဟုတ်အကုစုဆိုတဲ့ဒီဇောပေါ့ကုစုအကုစုဇောတစ်ခုဖြစ်လိမ့်မယ်အဲ့ဒါကိုမန္နာတဏ္ဍဇောလို့ခေါ်တာအဲ့မန္နာတဏ္ဍဇောအခိုက်ကိုနှိုင်းရှုရတာပဲယောဂီကအဲ့မန္နာတဏ္ဍဇောအခိုက်ကိုနှိုင်းရှုတဲ့ကဒီဘက်ကပရိဒဏ်လေးစိတ်ဟိုဘက်ကသုတိစိတ်သုတိစိတ်ကရှိမှဘဝင်ရှိတော်လဲရှိမရှိရင်လည်းမန္နာတဏ္ဍဇောရှိမယ်ပေါ့အဲ့ဒါကိုလှမ်းရှုတဲ့အခါမှာဒကာကြီးတွေစဉ်းစားကြည့်ပေါ့ဒီဘက်ကပရိဒဏ်လေးစိတ်ဒီဘက်ကသုတိစိတ်ပရိဒဏ်လေးစိတ်နဲ့သုတိစိတ်ကကြားထဲမှာသူကဘာမှမရှိဘူး အကြအလတ်မရှိအကြအလတ်မရှိတဲ့အတွက်ကြောင့်ဒီဘဝကစဖြစ်ခဲ့တဲ့ပရိသတ်လေးဟိုဘက်ဘဝကသုတိစိတ်ဆိုတော့စိတ်တက်ခဏဒီမှာဆိုကြပါစို့သုတိစိတ်ကဥပ္ပတိပင်နေနဲ့ပြတ်သွားပြီဆိုရင်ဒီဘက်မှာပရိသတ်လေးတန်ဖြစ်တာအဲ့ဒါဒီစက္ကန့်ပါမကြောက်ဦးဇင်းတို့နန္တရားတွေဟာတစ်စက္ကန့်ကိုဂရေတသိန်းလောက်ဖြစ်တယ်ဆိုရင်ဒီတစ်စက္ကန့်ဆိုတဲ့အချိန်ကာလလေးကိုဂရေတသိန်းလောက်ပုံရင်တဘုံလောက်ပဲအသက်ရှိတဘုံလောက်ပဲကြာတယ်ပေါ့ အဲ့တော့တစ်စက္ကန့်ဆိုတဲ့အချိန်လေးကိုဂရေတသိန်းလောက်ပုံတပုံလောက်ဆိုတော့အင်မတန်တိုတောင်းတယ်ပေါ့အဲ့လိုအင်မတန်တိုတောင်းတဲ့အချိန်ကာလလေးတစ်ခုမှာပဲဒါသုတိစိတ်ပြီးတာနဲ့ပဋိသင်္ဍေစိတ်ဖြစ်တာဖြစ်တဲ့အတွက်ကြောင့်ဒီဘဝနဲ့အတိတ်ဘဝဆိုတာအခုလိုလှမ်းပြောနေကြအဝေးလို့ထင်ရပေမဲ့တကယ်အမိဝမ်းနဲ့တည်ရောက်အောင်ရှုနိုင်တဲ့သူတော်ကောင်းအတွက်တော့ဒီဘက်ကပဋိသင်္ဍေဟိုဘက်ကသုတိပြီးဘာမှမကြောက်ဘာမှမကြမ်းတော့သုရိသိတ်ကိုမြင်ရပြီဆိုတော့အဲသုရိသိတ်ရဲ့ရှေ့ကိုကြည့်လိုက်လို့ရှိရင်ခုနမနာတဏ္ဍာဇောပေါ့ဘဝချရင်လည်းချမယ်ပြီးတဲ့အခါမနာတဏ္ဍာဇောကိုသွားတွေ့ အဲ့တော့မနာတဏ္ဍာဇောကိုတွေ့ပြန်ရင်အဲ့မနာတဏ္ဍာဇောအခိုက်မှာဒါပေါ်လာတဲ့ကံကမ္မနမိတ်ဂတိနိမိတ်တစ်ခုခုကိုအာယုံကိုတွေ့ဒီပုံစံနဲ့ဒါစနစ်တကျရှုသွားလို့ရှိဒီဘက်ကယုံနံနဲ့အဲ့တော့အခုပြစ္ဆုတ်ပံမှာတော့အတိတ်ကိုပြန်ရှုသွားတဲ့အခါမှာလွယ်တရားထင်ရတယ်လွယ်တရားထင်နေဆိုတာကဒီဘက်ကရှုနေတဲ့ဒီယုံနံကအစဉ်အတန်းဖြစ်နေတဲ့အတွက်ကြောင့်အဲ့ယုံနံအစဉ်အတန်းတိုင်းကလွဲမသွားဘူးလွဲမသွားဘူးလို့ပြောခြင်းက ယုတ်တရားတွေကတခါတည်းဟိုပုံသဏ္ဍာန်အနေနဲ့အတန်းလိုက်ကြည့်နေတာလားဒီလိုပြောတာတော့မဟုတ်ယုတ်တရားတိုင်းယုတ်တရားတိုင်းနန္တရားတိုင်းနန္တရားတိုင်းဒီသူ့ကဒီဖြစ်တဲ့နေရာမှာပဲခဏချင်းဒုနေရာမှာပဲဖြစ်ဒုနေရာမှာပဲပြတ်တာနေရာလဲရွှေ့နိုင်တယ်ဆိုရင်ရှိခဏချင်းဖြစ်ပြီးခဏချင်းပြတ်တာမှန်ပေမဲ့ရှင်းတဲ့နောင်တွေကအတိဟိုနန္တရားတွေဒီဒီနန္တရားဖြစ်ပြီးတော့ဒီဖြစ်တဲ့နန္တရားပြတ်သွားရင်နောက်နန္တရားကထပ်ပြီးတော့ဟိုဖြစ်တဲ့အခါမှာအကြအလန့်မရှိဘူးဒါကနန္တရားပါ ရုပ်တရားပိုင်းကြတော့ဦးဇင်းတို့ရုပ်ကရုပ်တက်ကြတဲ့အခါကျတော့ရုပ်တက်ကရှည်တာရုပ်တက်ရှည်တဲ့အခါကျတော့ဒီပထမဖြစ်တဲ့ရုပ်စိတ်တက်ခဏ18ချက်အသက်ရှိတယ်ဆိုကြဆိုတနည်းအားဖြင့်ဟိုခဏငင်းနဲ့ပြောမယ်ဆို50ချက်အသက်ရှိတယ်ပေါ့အဲ့လိုအသက်ရှိတဲ့အခါမှာဒီဟိုစိတ်တက်ခဏ18ချက်အသက်ရှိတာပထမစိတ်တက်ခဏမှာလည်းစိတ်တရုပ်ကြီးဖြစ်အဲ့စိတ်တရုပ်ကသူကဘယ်လောက်ထိကြာသွားလဲခဏ18ချက်ကြာသွားတယ်နောက်ဒုတိယစိတ်တက်ခဏမှာလည်းစိတ်တရုပ်ဖြစ်တယ်သူကလည်း18ချက်ကြာသွားတယ်အဲ့တော့ဆိုလိုရင်းပြောချင်တာက ဖြစ်တယ်နောက်ကလည်းပြက်တယ်အနိုင်နိုင်ဟိုဖြစ်နေတဲ့အခါကျတော့ဦးဇင်းတို့ကယုံနာခန္ဓာတဏ္ဍာစင်းကြီးကရက်ဆဲသွားလားပြက်သွားလားမသိဘူးတကယ်တော့ခဏချင်းခဏချင်းတော့အကုန်လုံးဖြစ်နေတာပဲဦးဇင်းတို့ဒီယုံနာရဲ့သဘောပါသို့တော့ဖြစ်တဲ့ခါတာကနောက်ကဖြစ်နှုံးကလည်းအစားထိုးပြီးလိုက်နိုင်တဲ့အခါကျတော့အရှိကဖြစ်နှုံးနဲ့နောက်ကဖြစ်နှုံးကဟိုဂျားထဲမှာပြတ်မသွားဘူးအဲ့ခါကျဦးဇင်းတို့ခန္ဓာကိုယ်ကဒီအတိုင်းပဲလို့ထင်နေတာသို့တော့စက္ကန့်တိုင်းအချိန်တိုင်းအချိန်တိုင်းမှာ အတိတ်အတိတ်တွေဖြစ်ပြီးတော့အဟောင်းအဟောင်းတွေကပြက်ပြီးအတိတ်အတိတ်တွေနဲ့အစားထိုးနေတာသို့တော်ဦးဇင်းတို့မတိတာဘူးမတိတာဘူးဆိုတော့ဖြစ်နှုံးကတိတ်ပြီးတော့အလင်းမီးနေတာပေါ့ရှေ့ဖြစ်ရှေ့ကပြက်သွားတဲ့နောက်ကဖြစ်နှုံးတွေကအလင်းမီးတယ်ဒါပေမဲ့ဒကာကြီးဒကမကြီးဒီထဲမှာတရားနာတဲ့တို့ဒကာကြီးဒကမကြီးတွေမှာအသက်60ကျော်ပိုင်းဒကာကြီးဒကမကြီးတွေပါခဲ့ရင်တော့နည်းနည်းမတိတာဘူးဖြစ်နှုံးလေးကနည်းနည်းလေးချသွားတယ်ဆိုတာမတိတာဘူးငယ်ရွယ်ဒီမှာတော့ဦးဇင်းတို့အသက်30သို့မဟုတ်15 20 20ရွယ်မှာတော့ ဟိုပို့ပြီးတော့တော့ဟိုရုပ်တွေကတခါတည်းဟိုကြီးထွားလာတယ်ဒစတိယပြင်ဒီလိုထင်ရတယ်ပေါ့ပို့ပြီးတော့နုပြိုးလာတယ်အဲဒီလိုမျိုးထင်ရပေမဲ့အဲကြားတဲ့အပိုင်းလေးရောက်သွားလို့ကြီးတခါကြီးဒီကမကြီးဒီဟိုတုန်းကမျက်နှာဖုံးဖုံးလေးကအခုဘယ်လိုဖြစ်သွားလဲချစ်နှုံးနေချစ်နှုံးနေချစ်နှုံးကလိုက်မမီတော့တဲ့အခါကျတော့အဲအဲ့လိုမျိုးတွေအကုန်လုံးတခါတည်းအဲမျက်စိဆိုလဲထိုးတူပဲအခါဆိုလဲထိုးတူပဲသွားဆိုလဲထိုးတူပဲအကုန်လုံးသူကပြောင်းလဲသွားတယ်အဲ့ကြတော့နည်းနည်းလေးဩငါတို့ကယုတ်တရားတွေကဖြစ် ပြီးတာနဲ့ပြက်နေတာပါလားဆိုတာကိုအနိစ္စသဘောလေးတော့သွားမြင်လောက်တယ်ငယ်ရွယ်ချိန်မှာတော့သူကသိဖို့ခက်ခဲတယ်တကယ်ထားပေါ့အဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်ပြောချင်တာကရုပ်တရားတွေလည်းရုပ်သူအစဉ်တန်းလိုက်တယ်နာမ်တရားတွေလည်းနာမ်အစဉ်တန်းလိုက်နေတယ်တော့ဉာဏ်ထဲမှာမြင်ရတယ်အဲ့ဒါကဂျိုရန်တန်းကိုတန်းထားတဲ့ပုံစံမျိုးအနေနဲ့ပုံသဏ္ဍာန်အနေနဲ့ရှိတာမဟုတ်ဘူးပဲဉာဏ်ထဲမှာသူယုံဉာဏ်တွေဟာအချင်းအချင်းဆက်ဆက်မှုအနေနဲ့ရှိနေတယ်ရှေ့ယုံဉာဏ်နဲ့နောက်ယုံဉာဏ်ဒီအစဉ်ဆက်ဟို ပြတ်မသွားပဲရှိနေတယ်ဆိုတာကိုတော့သမာဓိဋ္ဌိဉာဏ်ပညာနဲ့ကိုယ်တိုင်မျက်မှောက်သိမြင်နိုင်မှာဖြစ်တယ်။အဲ့လိုသိမြင်နိုင်တဲ့အခါကျတော့ဘာဖြစ်တော့အဲ့ခါကျတော့ဟိုဘက်ဘဝကိုသွားလို့ရင်ဟိုဘက်ဘဝမှာလည်းပဲခုနယုံနံကရှိတာ။အဲ့ယုံနံကမှမိမိယုံနံနဲ့ဖြစ်နိုင်တယ်သူတစ်ပါးရဲ့ယုံနံနဲ့ဖြစ်နိုင်တယ်။အကယ်၍မိမိကယုံနံဖြစ်ခဲ့ရင်တော့ဒါကဥစဉ်ဒီနေရာမှာနားလည်လို့အောင်ပြဉ္ညာကလေးနဲ့ထည့်ပြော။ဥမာဆိုကြမှာဆိုဟိုဘက်ဘဝမှာဟိုမှာသုတိပြကျူတည်လွန်တော့မယ်။အခြေအနေကိုကိုကသွားမြင်တယ်။ဥမာတစ်ခါကျတော့အဲ့ပြဉ္ညာကိုသွားမြင်တာမျိုးလေးတော့ရေပုံရရှိတယ်။ ကြီးတတ်လို့ရှိရင်အဲ့ဒီမှာဟိုယောဂီသူတော်ကောင်းတယောက်ရဲ့ပုံသဏ္ဍာန်ကိုထုတ်ပြီးတော့ပြကြမယ်ဆိုရင်အဲယောဂီတယောက်ကသူကအတိတ်ဘဝမှာခုနအိမ်အောင်ရှင်ပဲအမျိုးသားတယောက်အိမ်အောင်ရှင်မျိုးသားတယောက်သူသုတိပြတ်ကြီးတည်လုံတော့သုတိပြတ်ကြီးတည်လုံတော့မယ်ဆိုတဲ့အခါကျတော့အနာမှာဘာဖြစ်နေပုံဆိုတော့ခုနမိသားစုရှိမိသားစုကလည်းရှိတယ်အဲ့တော့မိသားစုမှာလည်းမိသားစုဆိုတဲ့ဒီမှာယုံနယ်ရှိတယ်ဒီဘက်ကဟိုခုနတကယ်ကာယကံရှင်ရဲ့ယုံနယ်ရှိတယ် အဲ့မှာဒီဘက်ကဒီပစ္စုပန်ကရှိတဲ့ယုံနံနဲ့သူကလှမ်းပြီးတော့အစဉ်တန်းကိုရှုတဲ့အခါမှာဘယ်ယုံနံနဲ့သွားပြီးတော့အစဉ်တန်းကညှိနေလေအဲ့ဒါကိုသိရအဲ့ဒါကလည်းပဲအခုလိုမှန်းဆပြီးတော့သိတာမျိုးမဟုတ်ပဲတကယ်ရှုနေရှုနေတဲ့အခိုင်မှာသိရတာဖြစ်အဲ့လိုသိတဲ့အခါကျမှအော်ငါရဲ့ယုံနံကတော့ဘေးကထိုင်းနေတဲ့လူလားဒီတရားညောင်ဆောင်မြောက်ဆက်နေတဲ့ယုံနံပဲလားဆိုတော့ယောဂီကကွက်ကွက်ပြပြသိခဲ့ရည်အဲ့မှာယုံနံဟိုဟောဒါဟာငါပဲဒါဟာသူပဲဆိုတာတော့သုံးဖြတ်ချက်ချနိုင်ကထာအဲ့တော့ အဲ့လိုနည်းနဲ့ရှုသွားလို့ရှိရင်ဒါအတိတ်ဘဝကခုနကုသိုလ်သင်္ခါရကိုသွားပြီးတော့တွေ့ရတာအဲ့ဒီကုသိုလ်သင်္ခါရကိုတွေ့တဲ့အခါထိုသူကကုသိုလ်သင်္ခါရမှာခြံရံထားတဲ့အဝိဇ္ဇာတနာဥပါဒံကိုလည်းမိမိကရှားကိုရမှာဖြစ်ပြီးအဲ့မှာအကြောင်းကျဆက်ရတာဒါကတော့ဒီပရိသသမုပ္ပါရှုွက်ကိုအခြေခံပေါ့သို့တော့ဒီနေရာမှာဦးစင်ကတခါတည်းဘာထက်ပြောသွားခြင်းလို့ခုလိုပရိသသမုပ္ပါကိုရှုတဲ့အခါမှာကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်တယ်ဆိုတဲ့ကမ္မတက္ကတာတတ်တာကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်တယ်ဆိုတဲ့ကမ္မတက္ကတာတတ်တာက ပို့ပြီးတော့အားကောင်းတယ်အဲပို့ပြီးတော့ဟိုကျေးဇူးဟိုတမာဒိဋ္ဌိဉာဏ်ပညာဟာအဲ့နေရာမှာမှပို့ပြီးတော့ခိုင်မာလာတယ်တရားတရားအားကောင်းလာတယ်ဆိုတဲ့အပိုင်းလေးကိုပြောခြင်းအဲ့တော့ပြောခြင်းတဲ့အခါကျတော့ဒီမှာဒီအတိတ်အကြောင်းတရား၅ပါးနဲ့ပြစ္ဆုတ်ပံအတိတ်အကြောင်းတရား၅ပါးကြောင့်ပြစ္ဆုတ်ပံအကျိုးတရား၅ပါးဖြစ်ပုံနဲ့ပတ်သက်လို့နားလည်လွယ်အောင်ပေါ့ဦးဇင်းတို့ပုံစံလေးတစ်ခုကိုထုတ်ပြဖို့တော့ဒီမှာရည်ရွယ်ထားတာဒီနေ့အဲ့တော့ဘယ်ပုံစံလေးကိုထုတ်ပြမလဲဆိုတော့ဒုဒကကြီးတွေဒီမှာကြီးတွေနဲ့ ဒါယင်းနီကျွမ်းဝင်တဲ့ပေါ့ဦးဇင်းတို့ဝတ္ထုလေးတစ်ခုပေါ့အဲ့ဒါကတော့ဦးဇင်းတို့မင်းကုသနဲ့ပပဝရီဝတ္ထုပေါ့ဗါတယ်တော့မင်းကုသနဲ့ပပဝရီပါဗျာအဲ့တော့မင်းကုသနဲ့ပပဝရီဝတ္ထုလေးကိုပုံစံထုတ်ပြီးကြည့်တော့ဒုတိယကြီးဒီမှာဒီဘက်မှာပို့ပြီးတော့ဟိုနားလည်လိမ့်မယ်လို့ဒီလိုမျိုးလေးလေးယူဆတယ် အဲ့တော့ဦးဇင်းတို့ဒီမင်းကုသနဲ့ပပဝတီဝိထုကတော့တို့တကကြီးဒီသိပြီးသားပေါ့အတိတ်ဒီမင်းကုသနဲ့ပပဝတီဘဝကိုမရောက်ခင်ပေါ့ဦးဇင်းတို့ဘုရားလောင်းကဒါတောရတောဒေတာမှာတာမန်တောင်ရလောက်စားတဲ့မျိုးသားဘဝပဲရှိသေးတယ်အဲ့လိုမျိုးသားလောက်တောင်ရလောက်စားတဲ့မျိုးသားဘဝမှာဖြစ်လို့သူ့မှာညီကိုနှစ်ယောက်ရှိတယ်မိသားစုအဲ့ဒါတိန်ထဲမှာစုပြီးနေကြတဲ့အခါကျတော့အကိုလောက်သူမှာလည်းဒါဇနီးမယားရှိတော့သူ့ရဲ့မကြီးတော်မှာပေါ့အဲ့ဒီလိုမျိုးဒါနေနေကြတာ နေနေနဲ့တနေ့မှာပေါ့လေပြစ်စိကဗုဒ္ဓတပါးကအဲ့တော့ဦးဇင်းတို့ဘုရားလောင်းကတောရတောလေးလေတဲ့ချောင်းလေးကိုသွားပြီးတော့အလုပ်လုပ်လုပ်တော့အခါကျတော့အိမ်မှာမီးလုပ်သူကအိမ်မှာရှိတဲ့ဒါအိမ်လူအိမ်သားတွေစားဖို့ပေါ့ဒါတေးစာလုပ်ပြီးတော့စားကြတာဒေတာလုပ်ပြီးတော့စားတဲ့အခါကျတော့ဦးဇင်းတို့ဗမာလိုနားလည်လည်အောင်ပြောရင်တော့မုန်းစီကျော်လုပ်စားဖို့ရပါအဲ့လိုမုန်းစီကျော်လုပ်ပြီးစားကြတယ်စားရတဲ့အချိန်မှာအိမ်လူအိမ်သားတွေကတခါတည်းကိုယ်ဝေစုလေးတွေနဲ့ကိုစားကြတယ်စားတဲ့အခါကျတော့ဘုရားလောင်းကတော့ အလုပ်ထဲကိုသွားနေကြဖြစ်တော့ဘုရားလောင်းပြန်လာမှပဲဘုရားလောင်းအတွက်ဦးဇင်းတို့မင်းကုသအလောင်းလျာပေါ့မင်းကုသလောင်းလျာမျိုးသားအတွက်တော့ကဲပြန်လာတဲ့အခါမှာပဲသူ့အတွက်ချမ်းသာမယ်ဆိုပြီးဒီမုံလေးတစ်ခုချမ်းသာတယ်ချမ်းသာတဲ့အချိန်မှာပဲဘုံဆိုပြီးတော့ပြစ္ဆေကဗုဒ္ဓတပါးကအဆုံးခံကြွလာပြစ္ဆေကဗုဒ္ဓတပါးဆုံးခံကြွလာတော့ခုနဦးဇင်းတို့ဒီပပဝတီလောင်းလျာဖြစ်တဲ့ဒီဘဝမှာတော့မင်းကုသလောင်းလျာမျိုးကောင်းသားရဲ့မကြီးတော်နေတဲ့ဒီအမျိုးသမီးကလည်းတရားတရားရှိတဲ့သူတော်ကောင်းတယောက်ဖြစ်နေတော့ တိသကဗုဒ္ဓရောက်လာတယ်ဆိုတဲ့ခါကျလူကျင်တယ်လူကျင်တို့ရှားတဲ့အခါကြပြန်တော့လေအိမ်မာကအထူးစီမံထားတာကဘာမှသိပြီးတော့မရှိဘူးခုနမတ်လောက်သူအတွက်ခြံထားတဲ့မုံစီကျော်ပဲရှိမုံစီကျော်ပဲရှိတဲ့အခါကျတော့အဲ့မုံစီကျော်လေးကိုပဲကဲငါးမောင်ပြန်လာမှပဲအကျိုးအကြောင်းပြောမယ်ဆိုပြီးအဲ့မုံစီကျော်ဒီကိုဒါဦးဇင်းတို့လူလိုက်တာပဲမုံစီကျော်ကိုလူလိုက်တယ်ပြည့်စေကဗုဒ္ဓမထေမြတ်အဲ့လူလိုက်တဲ့အချိန်ထိတော့တခါကြီးတွေတခါမကြီးတွေသူက ဟိုစာထဲမှာဘာမှမဖော်ပြထားတဲ့အတွက်တန်တာမန်ပဲဟိုတရားနဲ့လူလိုက်တာတရားနဲ့တရားတရားနဲ့တခါတဲ့တာမန်နိဗ္ဗာန်နဲ့ဆူတောင်းပြီးလူလာမျိုးလည်းဖြစ်ကောင်းဖြစ်လေဘာမှအထူးကြီးဆူတောင်းပြီးလူလိုက်တာမဟုတ်ဘူးအဲ့လိုလူလိုက်ပြီးတဲ့နောက်မှာပိဋကဗုဒ္ဓပြန်ကြသွားပြီးမရှိမနှောင်းလေးမှာပဲခုနကဦးဇင်းတို့မိကုသလောင်းလျာမျိုးကောင်းသားကလည်းပြန်လာပြန်လာတဲ့အခါကျတော့မကြီးလို့သူကလည်းဝမ်းမြောက်ဝမ်းသာပဲအာငါမောင်ပြန်လာလားလောပဲ အဲ့တော့ငါမောင်တွေချမ်းသာတဲ့ဒီနေ့အိမ်မှာလုံစားတဲ့မုံကိုငါမောင်တွေချမ်းသာတာပြည့်စည်ကဗုဒ္ဓအတူတူပြည့်စည်ကဗုဒ္ဓလူလိုက်ပြီဒီလိုပြောတာအဲ့ဒီမှာတကဣတိတကမကြီးဒီလူရဲ့စိတ်နော်အဲ့ဒါဦးဇင်းတို့ဖျားလောင်းမယ်နော်လူရဲ့စိတ်ကိုဒါဦးဇင်းတို့ကိုယ့်ကိုယ်ကိုမြင်လာတာပဲအဲ့တော့စိတ်ထဲမှာတကယ်တော့ကုသိုလ်ဘက်ကလှည့်တွေ့မယ်ဆိုအော်ငါတွေ့ချမ်းသာတဲ့ဟာပြည့်စည်ကဗုဒ္ဓကိုလူလိုက်တာဆိုတကဣတိတကမကြီးဝမ်းမသာသိဘူးလားဝမ်းသာသိပါတယ်ဗျာ ဒါပေမဲ့တတ္တဝါရဲ့စိတ်အင်မတန်ထူးဆန်းတယ်နော်တို့တကကြီးတွေတကမာကြီးအဲ့တော့ဦးဇင်းတို့ဒီမင်းကုသလောင်းလျာမျိုးကောင်းသားကအဲ့ဒီစကားလည်းကြားလိုက်တော့တခါလဲဒေါသချောင်းချောင်းထွက်သွားမကျင်တတ်ဘူးသူတို့ကသူတို့အတွေ့ကြတော့သူတို့အတွေ့ဟာကြတော့သူတို့အကုန်စားပြီးတော့ငါအတွေ့ဝီစုမုံကုန်မှာပြစ်စကဗုဒ္ဓကိုလှူရလားဟောတကယ်ကြမ်းဖန်ပြီးတော့နော်ဒါစိတ်ကအဲ့တော့ငါအတွက်မှာဒီလိုလှူရလားဆိုပြီးတော့အဲ့တော့ဘာဖြစ်တော့ဆိုဒီမကြီးလုတ်သူကိုတော်တော်စိတ်ဆိုးသွားပုံရတယ် မကြီးလုံးသူကိုစိတ်သွသွားတဲ့ဒီဒေါသကတကယ်ကြီးဒီအဲ့ဒီမှာပဲထိနိုင်ကြလားဆိုတော့မထိနိုင်ပါဘူးခင်ဗျာအဲ့ဒီမှာပဲမထိနိုင်အဲ့ဒေါသကအဲ့မှာပဲမထိနိုင်တဲ့အခါကျတော့ဘာဖြစ်တော့တခါလေအဲ့ဒေါသမထိနိုင်တော့တခါလေပြည့်စေကဗုဒ္ဓနောက်ကိုတခါလေထပ်ပြီးတော့လိုက်သွားပြည့်စေကဗုဒ္ဓနောက်ကိုလိုက်လေပြီးတော့တခါလေအဲ့တပိတ်ထဲကိုအရှင်မြတ်ရပ်ပါအောင်တပိတ်ထဲကနေပြီးတော့အဲ့မုံကိုဆွဲလူပြီးတော့ပြန်လာတာအဲ့တော့တခါကြီးဒီလိုအလုံးမျိုးတွေဒီ ရေပုံရကြည့်ရင်တော့ဟာဒီလောက်ကြီးတော့လုံးမှာမဟုတ်ပါဘူးကွာလို့ထင်ရပေမဲ့တတ္တဝါတွေဆိုတာဒီခါလေးမှာခက်တယ်နော်တတ္တဝါတွေဆိုတာဒီခါလေးမှာခက်တယ်ခက်တာနဲ့ပတ်သက်လို့ဦးဇင်းတို့ဒီတတ္တဝါတွေဒီဒီတခါလေးမှာပေါ့ဒေါသတရားထူပြောတယ်အစတည်းအပြင်ပေါ့ဘလိုမျိုးတွေဖြစ်ရအဲ့ဒါဦးဇင်းတို့ဟိုဟိုအဘိဓမ္မာအထာကရာပေါ့အဘိဓမ္မာပထမအထာကရာမှာဗာပြောထားတုံးဆိုတော့ဣမေသိညိတတ္တနံလောဘောပိဥဒ္ဒနောဟောတိ ဒေါသောဘိမောဘိအာလောဘောဘိအာရောသောဘိအာမောဘိအေတတ္တဝါတွေမှာတဲ့ဒီလောဘောဘိလောဘဆိုတဲ့ဒီကြိုက်ကဥဒ္ဒံတော်ထူပြောတယ်ဟောတယ်ကြည်တတ္တဝါတွေမှာတုံးနဲ့တုံးမတူတချို့ချို့တတ္တဝါတွေကလောဘကထူပြောတယ်လောဘသိပ်ပြီးတော့ကြီးတယ်ပေါ့ဒါပေမဲ့အဲ့ဒါလည်းလောဘအတင်လားဆိုတော့မကဘူးတဲ့နောက်တကဘာဖြစ်တော့ဆိုတော့ဒေါသောဘိမောဟောဘိဒေါသလည်းပဲထူပြောတဲ့ပုံကိုရှိတယ်မောဟလည်းထူတော့ထူပြောတဲ့ပုံကိုရှိတယ်နောက်တက အာလောဘောဘီအာဒောသောဘီအာမောဟောဘီအာလောဘထူပြောတယ်အာဒောသထူပြောတယ်အာမောဟဆိုတဲ့မောဟထူပြောတယ်ဆိုတဲ့အဲ့လိုမျိုးတတ္တဝါတွေတုံးနဲ့တူဇိုက်တွေမတူဘူးတဲ့အဲ့လိုတတ္တဝါတွေဇိုက်တွေမတူတာဘာကြောင့်ထူပြောရတာတော့ဆိုတဲ့အခါကျတော့သူကကမ္မာယုဟနဲ့ခဏေယေဝနာနတံဟောတိအဲ့သင်္ခါရကံတွေကိုပြုစုကြိုးထောင်တဲ့အခါမှာကွာခြားသွားတာပဲ အဲ့တော့ဇလုံးကလည်းကကြီးတွေတကမကြီးဒီမှာလောဘထူလောဘအာကြီးတဲ့ပုံကိုရှိမယ်ဒေါသအာကြီးတဲ့ပုံကိုရှိမယ်မောဟအာကြီးတဲ့ပုံကိုရှိမယ်အာလောဘအာဒေါသအာမောဟအာကြီးတဲ့ပုံကိုရှိတယ်ဒါတွေကအကြောင်းမဲ့တဲ့တဲ့လောဘကြီးတဲ့ပုံကိုအကြောင်းမဲ့တဲ့တဲ့ဒေါသကြီးတဲ့ပုံကိုဖြစ်လာတာလားဆိုတော့မဟုတ်ဘူးအတိတ်ဘဝကဒီကုသိုလ်သင်္ခါရကိုပြုနေတဲ့အချိန်အတိတ်ဘဝကအဲ့ကုသိုလ်သင်္ခါရကိုပြုတဲ့အချိန်မှာကွာခြားသွားတာကုသိုလ်သင်္ခါရတော်၎င်းအကုသိုလ်သင်္ခါရတော်၎င်းဒီလိုသင်္ခါရတစ်ခုခုကိုပြုနေတဲ့အချိန်မှာ လောဘချမ်းရမ်းပြီးပြုမိသလား။အော်ထိုကံကရင်းချက်လို့အကျိုးပေးရင်လောဘကြီးတဲ့ပုဂ္ဂိုလ်ဖြစ်မှာ။ဒေါသချမ်းရမ်းပြီးပြုခဲ့သလား။ထိုကံကရင်းချက်လို့အကျိုးပေးရင်ဒေါသကြီးတဲ့ပုဂ္ဂိုလ်ဖြစ်မှာ။မောဟတွေတူတူဝင်းနဲ့မောဟတွေချမ်းရမ်းပြီးပြုခဲ့သလား။ထိုကံကရင်းချက်လို့အကျိုးပေးရင်မောဟကြီးတဲ့လူဖြစ်မှာပဲ။အဲ့လိုဦးဇင်းတို့ဒါနားလည်ထားဖို့လိုတယ်။ကဲကောင်းပြီအဲ့တော့ဒီမှာပေါ့ခုနဦးဇင်းတို့မင်းကုသလောင်းလျာမျိုးကောင်းတာ ဒေါသဖြစ်သွားတယ်ဒေါသဖြစ်သွားတယ်ငါအတွက်လူသားငါအတွက်ခြံထားတဲ့ဟာကိုမှပြည့်စေကဗုဒ္ဓကိုလူရလားသူတို့အတွက်တော့သူတို့အတွက်ဟာကြသူတို့စပြီးတော့ဆိုဒေါသဖြစ်ပြီးလိုက်သွားတယ်ပြည့်စေကဗုဒ္ဓထံမောက်ကထိုးဒါမုံစီကျော်ကိုပြန်ပြီးတော့လူယူလာလူလာတဲ့မြင်ငွင်းကိုကနမေးလို့သူကလည်းလှမ်းပြီးတော့ကြည့်နေတော့မြင်နေရတယ်မြင်နေတော့စိတ်ထဲမှာမကောင်းဘူးဒါကလည်းနေုံမော့ကြည့်တတ်ပြန်တော့လေမွန်းတက်တော့မွန်းတက်တော့မယ်ဖြစ်နေတဲ့ခါကျတော့ပြည့်စေကဗုဒ္ဓမထေမြတ်ဒီနေ့အဖို့ရန် ငါတို့အိမ်ကမှစွန့်ကိုရမသွားရင်အာဟာရကိုရမသွားရင်ဒီနေ့အတွက်ဒါဟိုအာဟာရမျှတဖို့ရမဖြစ်တော့ဘူးမွန်းကလည်းတက်တော့နောက်ဦးဇင်းတို့ဖြစ်နိုင်တာတခုကတော့ပြည့်စက်ကဗုဒ္ဓတွေကများသောအားဖြင့်ဟိုနိရောဓသမဘတ်မှာထပြီးမှဒါစွန့်ငံကြွလေးရှိကြတော့နိရောဓသမဘတ်ဒီတာ9ရက်လောက်နိရောဓသမဘတ်ဝင်စားပြီးမှထလာတာဖြစ်ခဲ့ရင်ထိုနေ့မှာစွမ်းအာဟာရနဲ့မမျှတရင်ထိုနေ့မှာပြိဋိနိဗ္ဗာန်ဒါဆံရမယ်သဘောရှိအဲလိုကြည့်တဲ့အခါကျတော့ခုနက မရေးလို့သူကလည်းစိတ်ထဲမှာမကောင်းတော့တခါလေတိတိကဗုဒ္ဓနောက်ကပြန်လာပြီးတော့ရှင်မရအဲ့ဒါဆိုကြွပါအောင်မရဆိုပြီးတပိတ်ကိုယူလာယူလာပြီးတဲ့တိတိကဗုဒ္ဓကိုခဏရက်တော်မူပါလို့ပြောပြီးအိမ်မောတက်ပြီးတော့ဒါရှာတာပေါ့အိမ်မောတက်ပြီးဗာမြလူတရားရှိတယ်ဆိုရှာတဲ့အခါကျတော့ဒီပြင်းတော့မတွေ့တော့ဘူးသူကဘာသွားတွေ့ဆိုခေါ်ဘတ်တွေပဲသွားတွေ့အခြားအစာရအနေနဲ့မတွေ့ဘူးခေါ်ဘတ်တွေတွေ့တဲ့အခါကျတော့တကကြီးတွေတကမကြီးတွေအဲ့ဒီခေါ်ဘတ်တွေကိုတပိတ်တဝက်လောက်ပေါ့လေတပိတ်တဝက်သာသာလောက်ပေါ့ခေါ်ဘတ်တွေကိုလောင်းလူလိုက် လောင်းလုလိုက်တဲ့အခါကျတော့ဟောဘဆိုတော့ဒကာကြီးတွေဒကာမကြီးတွေဘာအယောင်ရှိအဝါယောင်ရှိပါတယ်ဗျာဟောဘကအဝါယောင်တပိတ်ကဘာအယောင်ရှိတပိတ်ကအမဲယောင်ရှိပါတယ်ဗျာအမဲယောင်အနဲ့ယောင်ရှိတယ်ဘုရားရှင်တို့ဇာတဲ့ရာကြောင့်မဲနဲ့ယောင်ချိတ်ဒီတပိတ်ဒီကဟုတ်လားမဲနဲ့ယောင်ချိတ်ဒီတပိတ်ဒီကဆိုတပိတ်ကအနဲ့ယောင်အဲ့တော့ရှင်တို့မတ်မြော်ကြည့်ရင်ဒီလောက်ဒီတပိတ်ပေါ့ဒီတပိတ်ဆိုတဲ့ဒီအနဲ့ယောင်တပိတ်ထဲမှာတဝက်လောက်ကဒီထောပတ်တွေလောင်းထည့်လိုက်တော့ပတ်ပတ်လည်ကလည်း ခါလဲမဲနေတယ်အောက်ခံကလည်းမဲနေတယ်အဲ့တဲမှာဒီထောပတ်တွေကိုလောင်းထည့်လိုက်တဲ့အခါကျတော့တခါလဲဒီတပိတ်ထဲမှာဒီထောပတ်ရောင်ဟာတခါလဲဝင်းပြီးတော့တခါလဲအယောင်တောင့်နေတော့မှာတပိတ်ကလည်းမဲပြီးပြောင်းနေတယ်အဲ့မဲပြောင်းနေတဲ့ထဲမှာထောပတ်ရောင်လေးကဝင်းနေတဲ့အခါကျတော့တခါကြီးပုံနဲ့မျိုးလုံးထဲမှာမှတ်မြော်ပြီးပုံဖောကြည့်တခါလဲထောပတ်ရောင်လေးကတောင့်နေမှာအဲ့တော့အဲ့ထောပတ်ရောင်လေးတောင့်နေတဲ့ဒီဟိုတပိတ်ပေါ့ထောပတ်တွေဖြည့်ထားတဲ့ဒီတပိတ်ကိုပြည့်စည်ကဗုဒ္ဓကိုလှူလိုက်ဘသူကလှူလိုက်တာတုံးဆိုတော့ ပပဝရီလောင်းပါဗျာပပဝရီလောင်းလျာသူတော်ကောင်းအမျိုးကောင်းသမီးကလှူလိုက်တာလေအဲ့လိုလှူပြီးတဲ့အခါကျတော့အဲ့မှာဘာဖြစ်တော့လှူပြီးတဲ့အခါကျတော့သူကဆူတောင်းတယ်ဒါဆူတောင်းလေးတွေနော်တကကြီးတွေအဲ့တော့တခါလေးမှာကန်နီကိုပြုတဲ့အပိုင်းမှာဒီပိုင်းလေးတွေတတိထားရအောင်သူဘလို့ဆူတောင်းလို့ဆိုတော့ဗန္ဒေအိမိနာဒါနပလိနာနိဗ္ဗတနိဗ္ဗတဌာနေမေတရိတံဩဘာဒဇာတံဟောတု ဗန္ဒေရှင်မြတ်ဗျာဣမိတာဒာဣမိနာဒါနပလေနာဤဒါနစေတနာဤစွာကြောင့်နေဗတေနေဗတေဒါနေပြစ်လျာပြစ်လျာပုံဘော၌မေတပြည့်တော်မာဤတရိဒံခန္ဓာကိုမှဩဘာဒဇာတံအယောင်လင်းထွက်ပေါ်၍လာတိဝါကိုယောင်ကိုယောင်ကိုယောင်ကိုဝါထွက်ပေါ်၍လာတိဟောတုဖြစ်ရပါစေဗျာဒါသူ့ရဲ့ဆုတောင်းလေးတစ်ချက်အဲ့တော့ဒီ format တွေကိုလှူလိုက်ရတယ်လှူလိုက်ရတဲ့ဒီကောင်းမှုကြောင့်ခုနအင်မတန်မဲနေနေတဲ့တပိတ်ထဲမှာထောပတ်ရောင်လေးကတောက်တယ်ဒါလေးကိုကြည်ပြီးတော့စိတ်ထဲမှာလည်းပဲစိတ်ကူးရသွားပုံရတယ်စိတ်ကူးရပြီးတော့ဒီခါလေးအဲ့မှာဆူတောင်းတယ်ဒီထောပတ်ဒီလိုလှူရတဲ့ကုသိုလ်ကောင်းမှုကစွန့်ရင်ကြောင့်ဖြစ်လေရဖြစ်လေရဘဝမှာဒါကိုရောင်ကိုဝါတောက်ပါတဲ့ကိုရီကိုသွေးလှပါတယ်အရေးအစင်းလှပါတယ်ပုဂ္ဂိုလ်ပြရပါလို့ဤဒီလိုစုတစ်ချက်တောင်းနောက်တစ်ချက်ဘာထပ်တောင်းတော့ ဩဓမရူပတရောဇဘဝယံဩဓမရူပတရောဇအသာဆုံးအမြတ်ဆုံးရုပ်အစင်းကိုစောင့်နိုင်တဲ့အမျိုးသမီးဒီဘဝယံဖြစ်ရပါလို့ဤအင်မတန်ရုပ်ရည်ချုံမောတဲ့ဒါအမျိုးသမီးတယောက်ဖြစ်ရပါလို့ဤဒီဒါနကြောင့်ကိုရောင်ကိုဝါတောက်ရပါလို့ဤရုပ်ရည်ရှင်လှရပါလို့ဤဒီလိုစုနှစ်ချက်တောင်းတောင်းပြီးတော့ဒါနဲ့ရင်ပြီးပြီလားဆိုတော့မကားသေးဘူးအိမိနာဇမေအတ္တပုရိသေနာတတ္တေဧကဌာနေဝါတော့မဟောတိ မေတပည့်တော်မှာဣမိနာဇာအတပုရိသေနဤသူယုံမာနှင့်တတ္တေအတူတကဝဧကဒါနေတခုတိသောအရ၌ဝါသောနေထိုင်ရခြင်းသည်မာဟောတိမဖြစ်ပါစေနှင့်ဘုရားဟောနောက်တစ်ချက်ဆူတောင်းအဲ့တော့ဒီသူယုံမာဆိုတာဒကာကြီးဒကာမကြီးဘု து ကိုပြောတာမင်းကုသလောင်းညာကိုပြောဘုရားလောင်းမင်းကုသလောင်းညာကိုပြောတာနော်အဲ့တော့တခါတလေမှာဟိုးဒီဦးဇင်းတို့ ပပဝရီ လောင်းလျာဆိုတာလေအခြားသူတော့မဟုတ်ဘူးဘသူလောင်းလျာဆိုတော့ရတော်ရရာ လောင်းလျာအဲ့တော့ဟိုးလွန်ခဲ့တဲ့ဘဝဦးဇင်းတို့လေးတင်ချင်းနဲ့ကဘာတစ်ချင်းသိန်းအကြာတုန်းကတော့သူကိုယ်တိုင်းပဲဆူတောင်းခဲ့တာမဟုတ်ဘူးလားဒီယောက်ျားမြတ်နဲ့အတူတကောကလက်တွဲပြီးတော့ပါရမီတွေဖြည့်ကျင်ရပါလို့ဤတို့တောင်းခဲ့တာနော်ဒါပေမဲ့အခုစိတ်အခက်မသိတဲ့အချိန်ကျတော့ဘလို့ဖြစ်သွားတော့နာမည်လေးတောင်အတက်ခံရရသေးတယ်အတ္တပုရိတေနာဒီသူယုံမာနဲ့ဗါလဲတော့ ဤသူရောမာလို့ဤသူရောမာနဲ့ဒီမသူရောနဲ့ဆိုတော့ဒကာကြီးတွေဒကာမကြီးတွေအဲ့ဒါသဘောပေါက်နော်အဲ့ဒါအခုဒကာလည်းအစဉ်ပြေးနေတဲ့အချိန်တော့အမျိုးမျိုးနဲ့ပေါ့နော်ခေါ်ကြပြူကြနေတာပဲအစဉ်မပြေတဲ့အခါကျတော့အဲ့ဒါနာမည်တက်ခံမယ်ဟုတ်ပလားအခုဓမ္မတော့ပမဝရီလောင်းလျာကနာမည်တော့တက်လိုက်တာပါတယ်လို့ဤမီနာအတ္တပုရိသေနာဤသူယုတ်မာဤမသူရောနေဟလာဒကာကြီးတွေဒကာမကြီးဒကာလေးဒကာကြီးတွေလည်းအတက်ခံမှုရင်တက်ခံမှုမှာပေါ့နော်ဦးဇင်းတို့ ဒီတစ်ချိန်တစ်ချိန်ဦးဇင်းတို့နေတဲ့ဟိုပေါ့နေရာလေးကဟိုရက်ွက်နဲ့နည်းနည်းနီးတယ်ပေါ့တနေရာပေါ့လေအဲ့မှာရက်ွက်နဲ့နီးတဲ့ကတော့ရက်ွက်ကလည်းနည်းနည်းလေးဇိုက်ကကြမ်းတယ်ဇိုက်ကကြမ်းတဲ့ကတကားတလေးအဲ့လိုညနေတစ်စောင်းဆိုလို့ရှိရင်တခါလေကြားရတယ်တခါလေနားမခံတာအောင်ပဲဟလာဘသူကလွန်တယ်ဘသူကမလွန်တယ်တော့မသိဘူးဒါပေမဲ့အဲ့ဒီဒကမာကြီးတွေကလည်းတခါလေနားမခံတာအောင်ဆဲတယ်ဟိုတစ်ဖက်ကလည်း ဘလောက်တောင်စိုးသွမ်းနေလဲတော့မသိဘူးပေါ့လေဒကာကြီးတွေဘက်ကလည်းပဲအဲ့လိုမျိုးတော့ရှိတယ်နော်အဲ့တော့ဒကာလည်းဟိုကိုသဘောကျနှစ်သက်လို့တော့အတူပေါင်းနေနေထိုင်ကြတာမှန်ပြီမယ်စိတ်အခိုက်မသိတဲ့ကဒကာကြီးတွေတက်တာလားမတက်တာပါဘူးခင်ဗျာဒီအဲ့ဒါလေကိုဘကိုအဲ့ဒါသဘောပေါက်ပြီးတတိတံဝေကယူကြပြီနော်ဟုတ်ပလားအခုဒီမှာတော့အဲ့ဒါအဲ့ဒါဟိုးလေးတင်ချင်းတဲ့ကဘာတသိန်းကတော့တခါလေဆူတောင်းပြီးတော့ပါရမီတွေအတူဖြစ်ရပါလို့ကြီးဆိုတဲ့ဒီပုံကိုယ်ကြီးကအခုဒီဘဝမှာလာဆောင်တဲ့အခါကျဘယ်လိုဖြစ်တော့ ဒီသူတော်ကောင်းဒီမသူတော်နဲ့မစုံရပါစေနဲ့လို့ဒီလိုဆုတောင်းတာအဲ့လိုဆုတောင်းတဲ့အခါကျတော့မှဦးဇင်းတို့ဘုရားလောင်းဖြစ်တဲ့ဒီမင်းကုသလောင်းနေရမျိုးကောင်းသားကလည်းအနာမှာသူကဒီဆုတောင်းကိုကြားနေတော့ဒီကကြီးဒီကမကြီးစဉ်းစားကြည့်ပေါ့လူတယောက်ကနေနဲ့မတွေ့ရပါလို့ဤဒီလောက်လူယုံမှနဲ့မတွေ့ရပါလို့ဤပြောရင်စေတဲ့ကတော့ဘလို့ပြတ်ဖြစ်တော့ဒင်းငါအကြောင်းတော့တည်တည်ရမယ်သူနဲ့အတူစုံရင်လို့တော့ဟုတ်ချင်မှာဟုတ်မှာဒါပေမဲ့နေငါအကြောင်းတော့တည်တည်ရမယ်ဆိုရဲမန်လေးတော့မရှိဘူးလားရှိပါတယ်ခင်ဗျာ နိုင်ပြီးတော့ရှိရယ်စောစောတွေကလည်းစိတ်ကဒေါသကထွက်နေတဲ့အချိန်ခုဒေါသထွက်နေတဲ့လူချင်းမှာဒီသူဒီမသူတော်နဲ့မစုံအောင်ပါနဲ့ဆိုတော့တော်ပို့ပြီးတော့စိတ်ကတော့ဘလို့ဖြစ်သွားမယ်ထင်တယ်ဒေါသပို့ထွက်သွားမယ်ဗျပို့ပြီးဒေါသထွက်သွားတာမဟုတ်တော့ဘူးဟုတ်လားအဲ့ဒေါသထွက်သွားတဲ့အခါကျတော့လက်ထက်မှာကိုင်းတဲ့မုန်းစီကြောကြီးတယ် तू ကမစားသေးဘူးမစားသေးတဲ့အခါကျတော့တခါလေအဲ့ဒါနဲ့အဲ့ပြစ္ဆေကဗုဒ္ဓအနာကိုတခါလေ तू ကလည်းပြေးသွားပြန်အရှင်မြတ်ရတ်တော်မူပါအောင်ပြစ္ဆေကဗုဒ္ဓကိုဟိုမှာဆူတောင်းနေရဆိုတော့ ပမဝရီလောင်းနေရကဆူတောင်းနေတာဆိုတော့သူကပြစ်စကဗုဒ္ဓလည်းပြန်မကြောသေးတော့သူကလည်းအနာကနေအဲ့ပမဝရီဆူတောင်းပြီးတဲ့အခါကျသူကလည်းအရှင်မြတ်နဲ့ဟိုတိခဏတော်မပါဘူးဗျာဆိုပြီးတခါတည်းအဲ့မှာသူကဘာလို့ဆိုတော့အဲ့သူမုံဆိုမုံစီကျော်ကြီးကိုခုနတပိတ်ထဲမှာခုနခါတည်းဝင်းပြီးတောင်းနေတဲ့အဲ့ဒီထောပတ်တွေပေါ်ကိုတခါတည်းတင်လိုက်လောင်းထည့်လိုက်လောင်းထည့်လိုက်ပြီးတော့သူကလည်းအဲ့မှာဆူတောင်းနေဗန္ဒီမံယောဇနာတတေဝတံဘီအာနိတဝမမ ပါဒပါပါရပရိစာရိကံကာတုံသမတ္တာဘဝေယံဟောဒါလေးဆူတောင်းတယ်ကဲဆူတောင်းမုံလေးတခါကြီးတို့နားထောင်ကြည့်ဗန္နေရှင်မြတ်ဗျာယောဇနာတတိယောဇနာတရားကွာခြားတဲ့အရ၌ဝတ္တနံပိဝတ္တဝတ္တံပိနေရပါတော်လည်းပဲဤမံဤအမျိုးသမီးကိုအာနစ်တော်ဆောင်၍မမတပိတော်ဤပါရပရိစာရိက ခြေရင်အလိုအကျွေးသည်ဟောခြေရင်အလိုအကျွေးတဲ့အိမ်ရှင်မပေါ့ ခြေရင်အလုံးကြီးဒီကာတုံပြူခြင်းကတမတော်စွမ်းနိုင်တဲ့ယောက်ျားကောင်းဒီဘဝရန်ဖြစ်ရပါလို့ဤဖရာတဲ့ဟောသူကလည်းပြန်ဆူတောင်းတယ်ဘာကိုလှူပြီးတော့ဆူတောင်းတာမဟုတ်စီရောကိုပြန်လှူပြီးဆူတောင်းပါတယ်လှူပြီးတော့ဆူတောင်းလိုက်တယ်အဲ့တော့ဗမာလိုနားလည်လွယ်အောင်ပြောရင်အရှင်ဘုရားတဲ့အဲ့ဒီအမျိုးသမီးယူစနာယူစနာတရားဝေးတဲ့အရာမှာပဲနေရရင် နေရပါစေအဲ့ဒီအမျိုးသမီးကိုတပည့်တော်ကဒါခြေရင်အလိုအကျွေးတနည်းအားဖြင့်ဇနီးမယခြင်းအားအဖြစ်သိမ့်ပိုင်နိုင်တဲ့ ယောက်ျားကောင်ဖြစ်ရပါလို့ဤတို့ဒါပဲဆိုတော့လေသူကဒီအချိန်မှာကျန်တာတွေမလိုဘူးဟုတ်လားသူကမကန်ကြအောင်ပြောထားတဲ့ဒီအမျိုးသမီးကိုသူကပြန်သိမ့်ပိုက်ဖို့ပဲသူဒီတဲမှာလိုချင်တာနော်အဲ့တော့အဲ့လိုလိုချင်တဲ့ဒီဒေါသချမ်းရံတဲ့စိတ်နဲ့သူလည်းပဲကုစုကောင်းမှုတစ်ခုပြုခဲ့တာပဲလို့တော့ကုစုကတော့ကုစုပဲမုံတကူပြည့်စည်ကဗုဒ္ဓကိုလူလိုက်တာလဲဒါနကုစုပဲဟိုဘက်ကထောပတ်လူလိုက်တာလဲဒါနကုစုပဲသင်္ခါရကုစုသင်္ခါရကတော့အတူတူပဲဒါပေမဲ့စိတ်နေစိတ်ထားကြီးချမ်းရမ်းထားတာတော့တူသလားမတူပါဘူးခင်ဗျာမတူ ခုနပမဝရီကိုကြည့်မယ်ဆိုရင်ခုနမေတ္တာအားတွေသိကောင်းတယ်ပြည့်စေကဗုဒ္ဓအပေါ်မှာမေတ္တာတွေသိအားကောင်းတယ်နောက်ကလှူတဲ့အခါမှာလည်းသဒ္ဓါကြည်ပြီးဆိုတဲ့လှူဒန်းထားတယ်ဆိုတဲ့အတွက်ကြောင့် तू ကကြတော့ तू ကကုစုပေါ်မှာကုစုတွေခြံထားတယ်ဟောဒီဘက်ကကြတော့ဦးဇင်းတို့မင်းကုသလောင်းနေရာကိုကြည့်လို့ကြည့်ရင်ဒီကုစုရဲ့ရှင်းနောက်မှာကတော့အကုစုတွေမကျင်တဲ့ချက်အကုစုခြံထားတာပဲခြံရမ်းထားတာပဲအဲ့လိုမမကျင်တဲ့ချက်အကုစုတွေခြံရမ်းပြီးကုလိုကံတွေကိုတည်တည်ထူထောင်လိုက်တယ် အဲ့ကံတွေကိုအတိအတိထူထောင်လိုက်တဲ့အတွက်ကြောင့်တို့တကကြီးဒီကမိုက်တွေတည်တဲ့အတိုင်းထူကံကရင့်ကျက်လို့အကျိုးပေးပြီထူကံကရင့်ကျက်လို့အကျိုးပေးတဲ့အခါကျဘာဖြစ်တော့ဘဘဝရီလောင်းလျာအမျိုးကောင်းသမီးဒီကလည်းသွားပြီးတော့လူဖြစ်တယ်လူဖြစ်တဲ့အခါကျဘာဖြစ်တော့လှလိုက်တာဒီကလည်းဟိုကျွန်တော်ဗမာလိုတော့ခွန်းဆောင်တိုက်ခံမိမထုံးမင်းနဲ့လင်းနေကိုရောင်ကွာတွေတောက်ပါတယ်ဘယ်ကုသိုလ်ကြောင့်လို့ဆိုတော့ထောပတ်လူခဲ့တဲ့ကုသိုလ်ဘာလူခဲ့တဲ့ကုသိုလ် ချောပါလူခဲ့တဲ့ကုသိုလ်ကြောင့်ပါဖေဟာဒကာကြီးတွေကူအဲ့ဒါနိုင်ငံရချာဆရာတော်တွေတော့ဒါခါတဲ့ထောပတ်စားရတော့မယ်ထင်ဟုတ်ပလားပမုံထောပတ်တော့တော့ဖုံးပေးရတော့မယ်ထင်တယ်အဲ့ဒါနောက်တစ်နေ့ကျဒကာမကြီးတွေကသွားထောပတ်ကလေးတော့သွားတူတော့မယ်ထင်ဟုတ်လားကထမ်းပေါ့အဲ့တော့အဲ့လိုမျိုးပေါ့ဒီထောပတ်လူပြီးတော့ဆူတောင်းနေတယ်ဒီကံကခုနတိလတိဟုသောမြေပေါ်မှာရက်တည်ပြီးတူတန်းတဲ့ကုသိုလ်ကောင်းမှုတစ်ခုသင်္ကန်းကောင်းမှုတစ်ခုဖြစ်လေတော့ သီလဝတ္တအိဇတိဘိခဝေစေတောပဏိတိဝိတုဒ္ဒတာသီလရှိတဲ့ပုဂ္ဂိုလ်ပဲဆူတောင်းသည် တောင်းနိုင်ပြီတယ်အဲ့တော့သူတို့ကဒီမုန်းစီကျော်လူတွေဒီထောပတ်လူတွေဘဝမှာဒီပမဝတီလောင်းလျာမင်းကုသလောင်းလျာတို့ဟာဒါတိလကိုတော့လုံလုံချုံချုံစောက်တည်ကြတယ်သူတော်ကောင်းတွေလို့ဦးဇင်းတို့ဒီမှာဒါခံမှန်းလို့ရတယ်ဒုက္ခတော့တိလကိုလုံလုံချုံချုံစောက်တည်ပြီးတော့တမာအာဇီဝကြကြအတမွေးဝမ်းကြောင်းပြုနေတဲ့အတွက်ကြောင့်သူတို့လှူဒန်းတဲ့လူဘဝတ္ထုတွေဟာလည်းပဲ ဓမ္မိကလတ္တလို့ခေါ်တယ်တမ္မာအာဇီဝကြကြနဲ့ရှားဝေစုဆောင်းထားတဲ့စီစဉ်ဥစ္စာတွေပဲဖြစ်တယ်ထို့ကဲ့သို့တမ္မာအာဇီဝကြကြဓမ္မိကလတ္တစီစဉ်ဥစ္စာတွေကိုလှူဒန်းပြီးတော့တင်လာတိဥသောမြေပေါ်မှာယက်တွေကဆူတောင်းတာဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့ဆူတောင်းတာလည်းဘာဖြစ်တော့ပြည့်တာပဲအဲ့တော့မိမိတို့ကဒီစုကိုဒါလေးကိုကြည့်ပြီးတော့ငါတို့လည်းပဲဒါနတစ်ခုပြုမယ်ဆူတောင်းမယ်ဆိုတိနာကလည်းမခိုင်လုံးရရှိထားတဲ့ပစ္စည်းတွေကလည်းဓမ္မိကလတ္တမဖြစ်ခဲ့ဘူး တရားသောနိနတ်နဲ့ရှားဝေစုဆောင်းထားတဲ့ပစ္စည်းတွေမဖြစ်ခဲ့ဘူးဆိုရင်တော့ဒကာကြီးတွေအာညောင်းတာပဲဖတ်တယ်ပါပဲဟုတ်ပါလားအဲ့တော့ဘုရားစုတခုတောင်းမယ်ဆိုလို့ရှိရင်တော့ဒီလာလေးလက်ခိုင်မအောင်စောက်တည်ဖို့လိုသလိုမိမိတို့ကလူဝယ်ဝိတ္ထုဒီလည်းပဲဓမ္မိကလတ္တတရားသောနိလန်းပြရရှိတဲ့စီစဉ်ဥစ္စာလူဝယ်ဝိတ္ထုဖြစ်ဖို့တော့မလိုဘူးလားလိုအပ်ပါတယ်ခင်ဗျာလိုအပ်ပါတယ်ကဲထားအဲ့တော့အဲ့လိုပေါ့ ဒီလိုဓမ္မိကလတာဖြစ်တဲ့တရားသောနိလနဲ့ရှားဝေစုဆောင်ထားတဲ့စီတင်ဥစ္စာကိုတနည်းအားဖြင့်လူဝဝတ္ထုကိုလှူဒန်းပြီးတော့တိလတိသောမြေပေါ်မှာရက်တည်ပြီးတော့လှူဒန်းပြီးတော့မှဆူတောင်းတဲ့အတွက်ကြောင့်ထိုဆူတောင်းကပြည့်တော့ပပဝတီဒီအင်မတန်ပပဝတီဘဝကိုရောက်တဲ့အခါမှာအင်မတန်မှရုပ်ရည်ချုံမောပြီးတော့ဒါခန္ဓာကိုယ်ကပါကိုယ်ရောင်ကိုယ်အားတောက်ပါတဲ့အထိဒီလောက်အင်မတန်ဒါမုံမြတ်တဲ့ဒါဘဝတစ်ခုကိုရဟောတစ်ဖက်ကဥစဉ်တို့မင်းကုသလောင်းလျာကိုကြည့်ရင်တို့တကကြီးတွေတကမကြီးတွေတည်တဲ့အတိုင်းအာတခါတဲ့ဒါနကုသိုလ်တစ်ခု ဣသေကဗုဒ္ဓမထေရမြတ်ကိုဒါလှူဒန်းတယ်ဒါနတစ်ခုကိုဒါမုံမြတ်မြတ်ပြုနိုင်ခဲ့တဲ့အတွက်ကြောင့်ထိုဒါနကအကျိုးပေးတဲ့အခါဒါနကုသိုလ်ကတော့အင်မတန်ဘုံတပါကြီးတယ်ဒါမင်းယောက်ျားတယောက်ဖြစ်ရဒါပေမဲ့တစ်ဖက်ကပြန်ပြီးတော့ကြည့်မယ်ဆိုရင်အဲ့ဒါနကရှေ့နောက်ဒေါသတွေခြံရံထားဒေါသခြံရံထားတဲ့အခါကျတော့ဒေါသခြံရံတဲ့ပုံကိုယ်တယောက်တကယ်ကြီးတကမိုက်ကြီးစဉ်းစားကြည့်ပေါ့ဒေါသဖြစ်နေတဲ့အချိန်မှာပြုံးနိုင်မှာ မပြုံးနိုင်ပါဘူးဗျာနောက်ဆုံးပြုံးရင်တော့အဲ့ဒီပြုံးတာဒကာကြီးတွေအသက်ပါပါမလားအသက်မပါပါဘူးဗျာအသက်မပါဘူးဒေါသစိတ်ဆိုးနေတဲ့ပုဂ္ဂိုလ်ကဒကာလည်းပြုံးရင်တော့ပြုံးမယ်ဒါပေမဲ့အဲ့ဒီပြုံးကတော့အသက်မပါဘူးဘုရင်တို့ခန့်ငငယ်ကတော့ဟိုတရိယာလေးတကူပေါ်လေးဇာတင်တဲ့အခါကျတော့ဘုရင်တို့ဇာကြဘုန်းကြီးတစ်ပါးကြီးတယ်သူကစိတ်တူလို့ရှိရင်မျက်နှာလေးပြုံးပြီးတော့အရန်ရိုက်တာသူစိတ်တူလို့ရှိရင်ပြုံးလာရင်ကြောက်နေရအောင်လားသူကရိုက်လဲရိုက်တယ်အဲ့တော့ဟိုကိုရင်တစ်ပါးကပြောတယ် ငါတို့ဘုန်းကြီးပြုံးလာပြီဆိုလို့ရှိရင်တတိတောင်ထားသွားတယ်ဒါပေမဲ့အဲ့အပြုံးကမင်းအသက်တော်မပါဘူးလေဟုတ်လားအဲ့ဒါကိုပြန်ပြီးတော့အဲ့စကားလေးမှတ်မိနေတာနော်အဲ့တော့တကားလေးဒေါသဖြစ်လို့ပြောရင်တော့တကားကြီးတွေအသက်ပါပါမလားအသက်မပါပါဘူးခင်ဗျာအသက်မပါဘူးဒေါသဖြစ်လို့ပြောရင်အသက်မပါနိုင်ကြတာအဲ့တော့အဲ့လိုမျိုးပေါ့ဒေါသဖြစ်နေတဲ့အတွက်ကြောင့်ဟိုဒါပြုံးပြုံးရှင်ရှင်နဲ့ပတိသောမနတာကဘလုံးမှမဖြစ်နိုင်တော့ဘူးဒါသေးကြတယ် အဲ့တော့ကြောင့်ပတိသောမနတမဖြစ်တဲ့စိတ်နေစိတ်ထားနဲ့အခုဒါနတစ်ခုကိုပြုလိုက်အဲ့တော့ကမျက်နှာကလည်းမဲခြင်းနဲ့မဲနေမယ်ရွခြင်းနဲ့ရွနေမယ်မကျင်တတ်တဲ့စိတ်ဓာတ်တွေဖြစ်နေတဲ့အခါကျအဲ့ဒီစိတ်ဓာတ်နဲ့လှူဒန်းလိုက်တဲ့အတွက်ကြောင့်ဘာဖြစ်လို့ထိုကံကရင့်ကျက်ပြီးရင့်ကျက်လို့အကျိုးပေးတယ်ခုနဒါနကြောင့်တော့ခုနဘုန်းသမားရှိတဲ့ပုဂ္ဂိုလ်ဖြစ်ရပါတယ်မင်းယောက်ျားဖြစ်ရတယ်ဒါပေမဲ့တစ်ဘက်ကခုနဒေါသတွေခြံရတဲ့အတွက်ကြောင့်အယုတ်ဆိုးလိုက်တာအယုတ်ဆိုးလိုက်တာဘလောက်အယုတ်ဆိုးလဲဆိုလို့ရှိရင်ဒါဒီဝိတ္ထုတော်ခတ်တူတူပြောတာ ဘလောက်ရုပ်ဆိုးလဲဆိုလို့ချင်းဒီကကြီးဒီကမကြီးပပဝတီကမမြင်ဘူးအင်တော်ရသားတော်ကြတာအာဒီမင်းကုသရဲ့မေတော်ကြီးကလည်းအင်မတန်သူကပါဏတ်တဲ့အခါကျတော့သူ့မှာညီတယောက်ရှိတယ်ဇေယတိတ်ကြီးအဲညီတယောက်ရှိတဲ့ကညီကအင်မတန်ရုပ်ရည်ချောမောတော့အဲ့ဒါမေတော်ကြီးကပုံမှားရိုက်ထားတာပေါ့ဒါကြတဲ့ဒီပပဝတီနဲ့ဟိုရတဲ့အမျိုးသားကိုညီလိုလိုအကိုအကိုရှိမဲ့လို့မပြောဘူးသူ့ရဲ့သားလိုလိုဒီညီနဲ့လိုလိုပါလိုနဲ့သူကပုံမှားရိုက်ထားတာပုံမှားရိုက်တော့ပပဝတီက တကယ်တမ်းပြောရရင် အတူတောင်နေနေတာသူ့ကအရင်ယောက်ျားကိုမမြင်ဘူးညကြမှာပဲတခါလဲအိတ်ခန်းထဲမှာအတူနေရတယ်ပြီးလို့ရှိရင်ဟလာဘယ်တော့မှမျက်နှာမမြင်အောင်မျက်နှာမမြင်တော့ပမောင်ဝတီကလည်းသူ့ကအမျိုးသားအရင်ယောက်ျားကိုမျက်နှာမြင်ရင်းနေမြင်ရင်တော့အမျိုးမျိုးနဲ့မိခင်ဒီမင်းကုသားကမေတော်ကိုပေါ့တောင်းဆိုတောင်းဆိုတော့လည်းအကြောင်းမျိုးမျိုးပြပြီးရှောင်လွှဲနေတာပေါ့နောက်ဆုံးမရတော့ဘူးဆိုတဲ့အခါကျတော့မှဒါမျက်နှာပြရတာပေါ့အဲ့တော့ပပဝရီကလည်း ဟိုကြည်ကျင်နေဆိုတဲ့အခါကျတော့အဲ့ဒါဟိုတနေ့ကြတော့ပေါ့လေအစာအုပ်ဆုံးမြင်တဲ့အချိန်ဆိုအဲ့အစာအုပ်ဆုံးမြင်တဲ့အချိန်မှာဘာဖြစ်သွားတော့ဆိုတော့ပမဟော်တွေကတခါလဲတတိလစ်ပြီးမုလဲမုမိသွားတာဟုတ်ပလားအဲ့လောက်ကြီးအယုတ်ဆိုးတာအဲ့ဒါမင်းကုသဘလောက်အယုတ်ဆိုးလဲမင်းကုသရောအစာအုပ်ဆုံးတခါလဲတရားဝင်ဒါဟာငါရဲ့အမျိုးသားပဲလို့မြင်လိုက်ရတဲ့အချိန်မှာအဲ့ဒါပပဟော်တွေဘာဖြစ်သွားတော့မေ့သွားပါတယ်ခင်ဗျာမုမေ့သွားတာပဲဟုတ်လားမမေ့နောက်ဆုံးအဲ့တခါလဲဟိုဘာဖြစ်တော့ဆိုတော့နောက်ဆုံးတော့အဲ့ဒါ ပြန်ကိုသွားတာသူတိုင်းပြည်ကိုပြန်ကိုသွားတာဟာလားအဲ့လောက်ဒီဒါအယုတ်ဆိုးတာပဲအပြောချင်တာကဒါဒေါသတွေချင်ချင်ပြီးပြုတာဒေါသတွေချင်ချင်ပြီးတော့ဒါကြောင့်မလို့ဦးဇင်းတို့ကံနေဒီဒါကံတွေကိုထူထောင်တဲ့အပိုင်းမှာတခါကြီးဒီကမကြီးကုစုကံပဲဖြစ်ဖြစ်ဒါတတိထားပြီးတော့ထူထောင်မှုလိုတယ်အဲ့လိုမှမဟုတ်လို့ရှိရင်ကောင်းကံပဲဖြစ်ဖြစ်မိမိရဲ့စိတ်ကိုမနိုင်မဲနဲ့ကံတစ်ခုကိုထူထောင်မိပြီးတော့ထိုကံကကံရာတီးသွားပြီဆိုရင်ဒီကကြီးပြင်းရင်လို့ရသေးလား ပြင်လို့မရတော့ပါဘူးခင်ဗျာမရတော့ဘူးအဲ့ချိန်မှာအဲ့ဒါဟို sorry လည်းမရတော့ဘူးဟုတ်ပလားအဲ့ချိန်မှာမရတော့ဘူးဆိုတော့ကံအရာတီးသွားပြီဆိုဒုက္ကံကရည်ကြက်ရင်အကျိုးပေးမှာအဲ့ကြမှာကိုမလိုချင်တဲ့ဘဝကိုဒါညှင်းဆန်လို့လည်းမရတော့ဒုက္ကံကအကျိုးပေးပြီဆိုဒါကြောင့်မလို့ကုသိုလ်ကံတစ်ခုပြုရင်တော့မှဒကာကြီးတွေဒကာမကြီးတွေမိမိလူစိတ်ကိုထိန်းထိန်းသိမ့်သိမ့်နဲ့ပြင်ဆင်ပြီးတော့ပြုဖို့တော့မလိုဘူးလားလိုအပ်ပါတယ်ခင်ဗျာအဲ့တော့ဦးဇင်းတို့ကုသိုလ်တစ်ခုမှာ ဦးဇင်းတို့အင်္ဂါရက်ကအမြတ်စားကုသိုလ်ဖြစ်ဖို့ဆိုလို့ရှိရင်အင်္ဂါရက်၃ခုရှိတယ်အင်္ဂါရက်ဘယ်နှခုရှိအင်္ဂါရက်၃ရက်လိုပါတယ်ဗျာအဲ့ဒါကတော့ဒကာကြီးဒီကဲမှာအဘိဓမ္မာသင်မှုတဲ့ဒကာကြီးဒကာမကြီးဖြစ်ခဲ့ရင်တော့ဒါကဟိုအင်မတန်နားလည်လို့လေဦးဇင်းတို့ဒီကုသိုလ်စိတ်ကကာမဝါစရကုသိုလ်ဒါနပဲပြုပြုသီလပဲပြုပြုနောက်ဆုံးဘာဝနာကုသိုလ်ကိုဟိုဇံမက်ဖို့ရသည့်တိုင်အောင်အမထုံနိုင်သေးရင်ရှေ့ပိုင်းဘာဝနာကုသိုလ်တွေဒီလည်းပဲဒီကာမဝါစရကုသိုလ်သာဖြစ်တယ် အဲကာမဝါသနာကုသိုလ်ကဘယ်နှမျိုးရှိလဲဆိုတော့၈မျိုးရှိတယ်ဘယ်နှမျိုးရှိတော့ကာမဝါသနာကုသိုလ်၈မျိုးရှိပါတယ်ဗျာကာမဝါသနာကုသိုလ်က၈မျိုးအဲကာမဝါသနာကုသိုလ်၈မျိုးပဲဦးဇင်းတို့တဏ္ဍာတစ်မျိုးမျိုးဖြစ်ပါပြီအဲ့တော့ဒကာကြီးတွေကုလို့အထူးသဖြင့်ဒါနသီလပြုနေတဲ့အခါမျိုးမှာကျင့်နေတယ်ဓမ္မတာဝနာတရားနာနေတဲ့အချိန်မှာဒီကုသိုလ်ရှင်မျိုးတစ်မျိုးမျိုးပဲဖြစ်မှာပဲလူသားတွေဘလောက်ပဲများများတတ္တဝါတွေဘလောက်ပဲများများကုသိုလ်ကကာမဝတ္တကုသိုလ်အနေနဲ့ဒီရှင်မျိုးတဲ့ကျော်လွန်ပြီးတော့မဖြစ်ဘူးအဲ့တော့အဲ့ရှင်မျိုးတဲ့မှာ နံပါတ်1အင်္ဂါကသောမနတသာကတံဒိဋ္ဌိဉာဏတံပယုတ်တံအသင်္ခါရိကစိတ်တံဟောတာသောမနတသာကတံသောမနတသာကိုဖြစ်သောသောမနတနှင့်တကွာဖြစ်တာကျေနပ်မှုနှစ်သက်မှုဝမ်းမြောက်မှုဆိုတဲ့သောမနတလေးနဲ့တကွာဖြစ်နောက်တစ်ခါကျတော့ဉာဏတံပယုတ်တံဉာဏ်နဲ့လည်းရှင်အသင်္ခါရိကံဒါတိုက်တွန်းမှုမပါဘူးတနည်းအားဖြင့်စိတ်အားထက်ထက်တန်တန်နဲ့ပြုတ်အဲ့သုံးချက်ပေါ့အင်္ဂါသုံးချက်ဒါ ကုသိုလ်၈ပါးထဲမှာအထက်တန်းကုသိုလ်နံပါတ်1ဝမ်းမြောက်မှုရှိရနံပါတ်2ဉာဏ်ပညာရှင်ရနံပါတ်3ထက်တန်တဲ့စိတ်ထားနဲ့ပြုရတယ်ဒီအင်္ဂါ၃ပါးရှိလို့ရှိရင်ထိုကုသိုလ်မျိုးကိုဒါအမြတ်စားကုသိုလ်လို့ပြောလို့ရတယ်အညာနာကုသိုလ်ကိုပြောမယ်ဆိုရင်အဲ့ဒီမျိုးတွေကအညာနာကုသိုလ်ကခုနသောမနတနဲ့လည်းမရှိဘူးဝမ်းမြောက်မှုမရှိဘူးကုသိုလ်ပြုတဲ့အခါဟောနံပါတ်1ဉာဏ်လည်းမရှိဘူး သမ ्या ပြုလို့တော့ပြုလိုက်တယ်ဘာမှညံမှမသိဘူးရမ်းပြီးတော့ဒါနဆိုလဲသမ ्या ပေးလိုက်လို့တော့လှူလိုက်တာအဲဒါမျိုးပေါ့ဘာမှဉာဏ်ပညာမပါဘူးနောက်နံပါတ်3ဆေရထက်တန်မှုလည်းမရှိဘူးသီလဆောက်တည်တဲ့သူတော်ဘာတွေကသီလဆောက်တည်ရေးဆောက်တည်ရေးလို့တိုက်တွန်းမှဒါနပြုနေတဲ့သူတော်ဘာတွေကမင်းတို့ဒါနပြုမှတော်မယ်လို့ပြောလို့သမ ्या တိုက်တွန်းလို့ဖြစ်ဖြစ်ကိုကိုယ်တိုင်တိုက်တွန်းမှုကြောင့်ပဲဖြစ်ဖြစ်ပေါ့ပြုတဲ့ဒါနမျိုးသီလမျိုးဒီဒါဒါဆေရထက်တဲ့တန်တန်နဲ့ပြုတာမဟုတ်ဘူးအသင်္ကာရိကကုသိုလ်မျိုးမဟုတ်ဘူးအဲ့လိုမျိုး ဝမ်းမြောက်မှုလည်းမရှိဘူးဉာဏ်လည်းမရှိဘူးဆရာထက်တန်မှုလည်းမရှိဘဲနဲ့ပြုတဲ့ကုသိုလ်ကိုဖြစ်ခဲ့ရင်ထိုကုသိုလ်မျိုးတည်အညာသာကုသိုလ်ပဲကုသိုလ်တော့ကုသိုလ်အညာသာပဲအဲ့တော့အကောင်းသားကုသိုလ်အညာသာကုသိုလ်အလဲကောင်းမှာ6မျိုးကျန်တယ်အဲ့ဒါကတော့အဲ့ဒီ၃မျိုးနဲ့အဲ့ဒါဉာဏ်ရှင်ဉာဏ်မရှင်ပီတိရှင်ပီတိမရှင်အသင်္ကာရိကတသင်္ကာရိကဒီလိုခေါ်ကြလိုက်ရင်ကုသိုလ်10မျိုးရှိအဲ့ကုသိုလ်10မျိုးတဲ့မှာအခုဦးဇင်းတို့အကောင်းသားကုသိုလ်ကခုနဝမ်းမြောက်တဲ့စိတ်ဓာတ်ပီတိသောမနတနဲ့ပြုတယ် အဲ့လိုပတိသောမနတနဲ့ပြုခဲ့တယ်ဆိုကုသိုလ်ပြုတဲ့ကိုကခုနဝမ်းမြောက်တယ်ဝမ်းမြောက်တယ်ဆိုတဲ့အတွက်စိတ်ထဲမှာကြည်ကြည်နေနေရှိတယ်အတကားလည်းကြည်နက်နေတယ်အဲ့စိတ်ထားနဲ့ပြုလိုက်တဲ့အခါကျတော့ထိုကံကရင့်ကျက်လို့အကျိုးပေးပြီဆိုတဲ့အခါတကားကြီးတွေကမှကြီးလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်နောက်ဆုံးထိုကုသိုလ်ကံကကုသိုလ်တော့ကုသိုလ်ပဲသို့တော့အကုသိုလ်ကတိတ်ပြီးတော့များလို့မကောင်းတဲ့တိရစ္ဆာန်ဘုံဘဝရောက်သွားအောင်လို့သို့တော့ကုသိုလ်ရဲ့အကျိုးဆက်ကလေးကနောက်ကပါသွားလို့ရှိရင်တိရစ္ဆာန်တော်မှတကားကြီးတွေကမှကြီးတိရစ္ဆာန်ချင်းတူသလား မတူနိုင်ပါဘူးဗျာမတူဘူးနော်တချို့တိရစ္ဆာန်ကတကကြီးဒီတိရစ္ဆာန်တော့တိရစ္ဆာန်ပဲလူချစ်လူခင်မပေါ်ဘူးလားလူချစ်လူခင်ပေါ်ပါတယ်ဗျာလူပေါ်မှာလည်းထို့တူပဲလူဘွားရောက်လာခုနပရိသုံးနဲ့တနဲ့ရှင်းပြီးတော့လူဘွားရောက်လာတယ်ဆိုအဲ့လိုပုံကူမျိုးတခါကြီးတွေကမိုက်ကြီးကြည့်ကြည့်အမြဲတမ်းမျက်နှာကကြည့်လိုက်လို့ရှိရင်ဒါဟိုကြက်တည်ရှိတယ်ပေါ့ဗမာလိုပြောရင်ကြက်တည်ရှိတယ်တခါတည်းအပြုံးပြုံးလေးတန်းနေတာပြုံးရောင်လေးတန်းနေတာမျိုးပေါ့ အဲအဲ့ဒါမျိုးဆိုဒါပဋိသောမနတနဲ့အတိတ်ကပဋိတန်ဒီကောင်းမှုတွေပြုခဲ့လို့ဒီဘဝမှာပဋိသောမနတနဲ့ပဋိတန်ဒီနေတယ်လို့ဒီလိုပြောလို့ရတယ်။ဟောတစ်ဖက်ကခုနဉာဏ်ရှင်နေဉာဏ်ရှင်မိကောင်းမှုတစ်ခုပြုတော့ထိုဉာဏ်ရှင်းထားတဲ့အတွက်ကြောင့်ထိုကောင်းမှုကရင့်ကျက်လို့ကြိုးပြီးရောက်လျာဘဝမှာဉာဏ်ပညာအနေနဲ့လည်းထက်မြက်တယ်။အဲ့တော့ခုလိုပေါ်တရားဓမ္မတွေနားတယ်နာယူတဲ့အခါမှာလည်းထိုတရားဓမ္မတွေပေါ်မှာစိတ်ဝင်စားတယ်စိတ်ဝင်စားသည့်အလျောက်ထိုတရားဓမ္မတွေကိုလည်းပဲတခါတည်းထိုးထိုးထွင်းထွင်းနဲ့မိမိကနားလေသဘောပေါက်နိုင်တယ်စွမ်းရည်။ ဒီစွမ်းရည်ဒီတခါကြီးဒီကမကြီးလှုပ်ယူလို့ရသလားလှုပ်ယူတော့မရပါဘူးဗျာလှုပ်ယူတော့မရဘူးเนาะအတိတ်ကအကြောင်းနဲ့ပြစ္ဆုတ်ပံရဲ့ကြိုးစားမှုတွေပေါင်းစုံမှာဖြစ်တာအတိတ်ကအကြောင်းမကောင်းခင်ပြစ္ဆုတ်ပံကဘလောက်ပဲကြိုးစားကြိုးစားတခါလေအနာဂတ်အတွက်တော့ပါရမီအနေနဲ့တည်သွားမှာဖြစ်ပြီမယ်တခါလေလိုချင်တော့တော့မရတာရှိအဲဒါကြောင့်မလို့ဟလာအတိတ်ကကံကဒီဘဝကိုပြစ်ချပေးတာဆိုတာတိတ်ထင်ရှားတယ်ကထာအော်နောက်တစ်ခါအတင်္ဂါရီကဆေရထက်ထက်တန်တန်နဲ့ပြုတယ် ကောင်းမှုတစ်ခုကိုစေရတက်တက်တန်တန်နဲ့ပြုရင်ထူကံကရင့်ကျက်လို့အကျိုးပေးပြီဆိုတခါကြီးတက္ကမကြီးနေရာတိုင်းမှာအမြဲတမ်းဘာဖြစ်နေလို့ဆိုတော့ရှေ့တန်းကိုရောက်တယ်အမြဲတမ်းဟိုပေါ့တက်တက်ကြွကြွနဲ့ထိတ်ကိုရောက်နေတာမျိုးဒါအသင်္ကာရိကကုသိုလ်ကံမျိုးကဒါရင့်ကျက်လို့အကျိုးပေးအဲတစ်ဖက်ကလည်းထို့တူပဲသူနဲ့စန့်ကျင်ဘက်ကိုပြန်ကြည့်မယ်ဆိုပိတိသောမရတနဲ့ကုသိုလ်ကောင်းမှုတစ်ခုကိုမပြုတ်နိုင်ခဲ့ဘူးမပြုတ်နိုင်ခဲ့ဘူးဆိုထိုကံမျိုးကရင့်ကျက်လို့အကျိုးပေးပြီဆိုတခါကြီးတက္ကမကြီးရောက်လျာဘဝမှာ လူဖြစ်ရင်လည်းအဲ့လူဘဝတည်ဒီကကြီးဒီကမိုက်ကြီးအယုတ်ဆိုးအကြည့်တန်တက်အခုမင်းကုသတို့လို့နောက်ဆုံးအယုတ်ကိုအကြည့်မတန်မှုဆိုရင်တော့မှပဲသောမနတနဲ့ပရိတန်နေနေခဲ့တာမျိုးမဟုတ်ခင်ဒီဘဝမှာတခါလေဟိုဦးဇင်းတို့ပြောလေရှိတယ်အဲတလောကလုံးကသူ့လို့စာထိုင်စားနေတယ်လို့ပဲဆိုတာဟုတ်ပလားမျက်နှာကြည့်လိုက်လို့ရေချစ်ကောက်ကျုံနဲ့ဒါကလည်းဘာအကြောင်းရာပြောပြောပြုံးလို့တော့ဟိုပြုံးအောင်မှမသိတာမျိုးပေါ့နော်အဲဒါမျိုးဖြစ်တတ် နောက်ခုနဉာဏ်ပညာမရှိမဲ့နဲ့ကောင်းမှုတစ်ခုကိုပြုခဲ့ပြန်တယ်ဉာဏ်ပညာမရှိမဲ့ကောင်းမှုတစ်ခုကိုပြုခဲ့ပြန်ရင်တို့ကောင်းမှုကြောင့်တော့လူဘဝတော့လူချမ်းသာဖြစ်ကောင်းဖြစ်မယ်နတ်ဘဝနတ်ချမ်းသာရာကောင်းရဒါပေမဲ့တခါတည်းထုံလုံးထိုင်းတိုင်းတဲ့ဒီလိုမျိုးတချို့စီးတဲ့ဥစ္စာရှိပြီးမဲ့ဉာဏ်ပညာပညာရမှာမထက်မြက်တဲ့ပုံစံရှိတတ်တယ်ဒါတွေဒီဘာလဲလို့မိတော့အတိတ်ကထူထောင်ခဲ့တယ်ဒါကံတွေနဲ့ဆိုင်တယ်လို့ဒီလိုသဘောကျနားလည်ရဟောနောက်တစ်ခုအတင်္ဂါရိကတတင်္ဂါရိက ောဒီနေရာမှာအသင်္ကာရိကစေအထက်တက်တန်တန်နဲ့ပြုတာမျိုးမဟုတ်ဘူးတသင်္ကာရိကကံမျိုးဖြစ်နေတယ်။ဓာသင်္ကာရိကကံမျိုးဖြစ်နေဘာဖြစ်လို့ထိုကံမျိုးကရင့်ကျက်လို့အကျိုးပေးပြန်နေပဲစောစောကပြောသလိုပဲ။တခါလေအမြဲတမ်းဘယ်နေရာကြည့်လိုက်ကြည့်လိုက်ဒါနောက်ကနောက်ကနောက်ကဖြစ်နေတတ်တယ်။ဒါကြောင့်မို့လို့တို့တခါကြီးတကမာကြီးတွေကံတွေကိုပြုစုပြိုးထောင်တဲ့အခါမှာကောင်းကံပဲဖြစ်ခြင်းဖြစ်ပါစေ။မိမိတို့ရဲ့စိတ်နေစိတ်ထားလေးတွေကိုပြင်ဆင်ပြီးတော့ ပြုကြဖို့တော့မလိုဘူးလားလိုအပ်ပါတယ်ခင်ဗျာလိုတယ်အဲ့တော့ခုဒီမှာမင်းကုသနဲ့ပပဝရီဇာကြောင့်ကိုဦးဇင်းတို့ပြန်ပြီးပြောမယ်ဆိုမင်းကုသဒီကောင်းမှုတစ်ခုကိုပြုတဲ့အခါမှာခုနဒေါသတွေချမ်းပြီးပြုခဲ့ဒီဘက်ကပပဝရီဒီဒါကုသိုလ်တရားတွေကောင်းကံတွေချမ်းပြီးတော့ပြုနိုင်ခဲ့ပြုနိုင်ခဲ့တဲ့အတွက်ကြောင့်အကျိုးတရားကကွာသွားတယ်ကွာသွားတဲ့အပိုင်းမှာဒီနေရာမှာဦးဇင်းတို့ပြောချင်တာကဘာလဲဆိုတော့ခုနအတိတ်ကအကြောင်းတရား၅ပါးနဲ့ပြစ္ဆုတ်ပံအကျိုးတရား၅ပါးကိုဆက်ဆက်ပြီးတော့ပြချင် အဲ့တော့ဦးဇင်းတို့ဒီပပဝရီကိုပဲစပြောကြဆိုပပဝရီဒီအတိတ်ကခုနဆူတောင်းတဲ့အခါမှာဒီကုသိုလ်ကံကြောင့်ဒါကြတဲ့ခန္ဓာကိုယ်ကကိုယ်အောင်ကိုယ်ဝါထွက်ရမယ်ရုပ်ရည်ရူပကရုပ်ရည်ရူပလှပ်ပါတယ်အမျိုးသမီးတယောက်ဖြစ်ရပါလို့ဤလို့ဒီလိုဆူတောင်းတယ်ဒီလိုဆူတောင်းတဲ့အတွက်ကြောင့်အဲ့ဆူတောင်းမှာဒကာကြီးတွေကမိုက်ကြီးကြည့်ကြည့်အဝိဇ္ဇာနောင်ဘဝလူဘဝလို့အတိမှနေမှုအဝိဇ္ဇာဒါအတိတ်ကအကြောင်းလေးက အဝိဇ္ဇာဟောနောက်တကတဏအဲ့ခုနနောင်ဘဝခုနရုပ်ရည်ချောမောတဲ့ခန္ဓာကိုယ်ကကိုယ်အောင်ကိုယ်ကတောက်ပလာဘာလို့ဤဆိုတဲ့အဲ့ဘဝကိုလိုချင်နေတဲ့တဏအပြီးတဲ့အခါကျတော့ဥပါဒနာအဲ့ဘဝပေါ်မှာစိတ်ကပ်ရောက်ပြီးတော့ဆွဲညှိနေတယ်ဆိုတဲ့ဥပါဒနာအဲ့အဝိဇ္ဇာတဏဥပါဒံဆိုတဲ့ဒီကိရိတာကို၃ခုကိုခြံရမ်းပြီးတော့သူဒီဘာပြစ်လိုက်တော့ကုသိုလ်သင်္ခါရတစ်ခုကိုပြုလိုက်တယ်ဘာကိုပြုလိုက်ကိလေသာခြံရံပြီးတော့ကုသိုလ်ပြုလိုက်တာပါဗျာ အဲကိရိတာကိုသုံးပါးခြံရမ်းပြီးတော့ကုသိုလ်ဆိုတဲ့သင်္ခါရတစ်ခုပြုလိုက်တယ်။ဘာကုသိုလ်လဲဆိုတော့ခုနပြောတဲ့ထောပတ်တွေကိုလောင်းလူလိုက်တဲ့ဒီသင်္ခါရကုသိုလ်တစ်ခုပြုလိုက်တယ်။အဲဒီသင်္ခါရတရားတွေဒီသူတို့ရဲ့သဘောတန်စွာဓမ္မတာအရာဖြစ်ပြီးတာနဲ့ပြတ်သွားတာပဲ။အဲဒီသင်္ခါရတရားတွေကဖြစ်ပြီးတာနဲ့ပြတ်သွားတာမှန်ပေမဲ့ခုနအကြောင်းမဲ့တက်တက်ကြီးဖြစ်ပြီးတာနဲ့ဘာမှအကျိုးမပေးတဲ့ဘက်နဲ့ပြတ်သွားတာမျိုးတော့မဟုတ်ဘူး။နောက်တစ်ချိန်ထိုကံကရင့်ကျက်လို့အကျိုးပေးရင်စွန့်အနေနဲ့ပြန်ပြီးတော့ ထုတ်ပေးနိုင်တဲ့စွန့်ရင်ကမ္မတတ္တိတွေကိုယုံနာခန္ဓာတဏ္ဍာစီမှာမြုပ်နှံပြီးမှဒုသင်္ကာရတရားတွေကပြည့်စည်သွားတယ်။အဲ့တော့အဲ့မှာဗာကြံခဲ့တယ်ဆိုတော့စွန့်ရင်ကမ္မတတ္တိတွေကြံခဲ့။အဲ့ပေါင်းလိုက်တော့အဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့အတိတ်ကြောင့်တရား၅ပါး။အဲ့အတိတ်ကြောင့်တရား၅ပါးကရင့်ကျက်လို့အကျိုးပေးတဲ့ခါကျအခုပပဝရီဘဝအခုရောက်ပပဝရီရောက်တော့ဝိညာဉ်ဉာဏ်ရောက်တလာရင်သာဖတ်တာဆိုတဲ့ဒီအကျိုးတရား၅ပါးပေါ့။ ဝိညာဏယုတ်တာတိုင်းလာဖတ်တာဝေဒနာဆိုလေဒီအကျိုးတရား၅ပါးအဲ့ဒီအကျိုးတရား၅ပါးကိုနားလည်လို့အောင်ပြောလို့ရှိရင်ဝိညာဉ်နာယုတ်တာတိုင်းလာဖတ်တာဝေဒနာတူရအောင်ပေါင်းလို့ဒီဝိညာဉ်နဲ့နာကအဲ့ဒါဝိညာဉ်နဲ့ခန္ဓာပဲဟိုမှာယုတ်ကရူပခန္ဓာပဲနောက်တစ်ခါဝိညာဏယုတ်တာတိုင်းလာဖတ်တာဝေဒနာဝေဒနာကဝေနဲ့ခန္ဓာပဲခုနရှင်မရှင်မြတ်ခုနတလယေနနေရာမှာဖြစ်တဲ့နာမရူပနေရာမှာရှိတဲ့နန္တရားတွေဆိုတဲ့ဒီဟိုတရားတွေကိုကြည့်လိုက်ပြီအဲ့ဒီမှာတင်ညာပါတော့တင်ညာကတင်ညာခန္ဓာ ကျန်တဲ့နည်းဖတ်တာနဲ့တကွာသောတရားတွေကသင်္ခါရခန္ဓာပေါင်းလိုက်တော့ခန္ဓာ၅ပါးလို့ပဲပြောကြစို့အဲ့တော့ဝိညာဉ်နဲ့သတ်လိုက်တာဖတ်တာဝေဒနာဆိုတဲ့ဒီအနာဟိုအကျိုးတရား၅ပါးကိုဖြစ်တယ်လို့ပဲပြောပြော ခန္ဓာ၅ပါးကိုဖြစ်ပေါ်စေတယ်လို့ပဲပြောပြောအတူတူပဲအဲ့တော့ဒီနေရာမှာနားလည်လွယ်အောင်ဦးဇင်းတို့ပပဝရီရဲ့ခန္ဓာ၅ပါးကိုဖြစ်စေတယ်လို့ပြောကြစို့အဲ့တော့ပပဝရီဒီဥသောခန္ဓာ၅ပါးပေါ့ပပဝရီဒီဥသောဒီခန္ဓာ၅ပါးကို ဟိုဖြစ်ပေါ်စေတယ်ဘယ်ကဖြစ်ပေါ်ကြခုနပြောတဲ့အတိတ်ကပြောခဲ့တဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့ဒီအကြောင်းတရား၅ပါးကဖြစ်ပေါ်စေတဲ့အတွက်ကြောင့်ပပဝရီပပဝရီဆိုတဲ့လူဘဝကိုရောက်လာအဲ့မှာလူခန္ဓာ၅ပါးရရှိခဲ့တယ်ပေါ့ရူပခန္ဓာဝေဒနာခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာဆိုတဲ့ခန္ဓာ၅ပါးရရှိခဲ့တယ်အဲ့တော့ဒါဒီအတိတ်ကအကြောင်းကြောင့်ဒီပစ္စုပန်မှာပပဝရီဆိုတဲ့ပစ္စုပန်မှာဖြစ်တဲ့အကျိုးဦးဇင်းတို့မင်းကုသဘဝကိုပြန်ကြည့်တယ်ထို့တူပဲမင်းကုသဘက်ကိုပြန်ကြည့်တယ်ပဲသူဒီနဲ့ပဲခုန ဝိတရဏဥပါဒံဆိုတဲ့ဒီကိလေသာကိုသုံးပါးကိုခြံရံထားတယ်။ဒီအမျိုးသမီးကိုသိမ့်ပိုင်နိုင်ရတဲ့ဒါအမျိုးကောင်းစမ်းဆောင်ရည်ရှိတဲ့အမျိုးကောင်းသားဖြစ်ရပါလို့ဤဆိုတဲ့အဲ့ဒီအမျိုးသားဘဝဆိုတဲ့အတိမားမှုအဝိဇ္ဇာပြီးတဲ့ကအဲ့ဘဝကိုလိုချင်တယ်ဒီအမျိုးသမီးကိုသိမ့်ပိုင်နိုင်တဲ့ဘဝကိုလိုချင်တယ်ဆိုတဲ့တဏှာနောက်တစ်ခါအဲ့ဘဝမှာစိတ်ဆွဲကပ်ညှိနေတဲ့ဥပါဒံအဲ့လိုအဝိဇ္ဇာတဏှာဥပါဒံဆိုတဲ့ဒီကိလေသာကို၃ပါးကိုခြံရံလျက်ခုနကုသိုလ်သင်္ခါရတခုခုနမုံလူတယ်ဆိုတဲ့ကုသိုလ်သင်္ခါရတခုပြုခဲ့တယ် လူသင်္ကာတရားတွေဒီချုပ်ပြတ်သွားပြီမဲ့စွန့်ရင်ကမ္မတတိတွေကထိုယုံနာကဏ္ဍတဏ္ဍအစဉ်မှာကြံခဲ့ပေါင်းလိုက်တော့အလားအတိတ်အကြောင်းတရား၅ပါးအဲ့ဒီအတိတ်အကြောင်းတရား၅ပါးစုံကြီးသွားတဲ့အတွက်ကြောင့်ထိုကံတွေကရင့်ကျက်လို့အကျိုးပေးတော့ခုနမြင်းဥဒဘဝဆိုတဲ့ခန္ဓာ၅ပါးယုံနာခန္ဓာ၅ပါးကိုပြန်ပြီးတော့ယုံနာတဏ္ဍဆိုတဲ့ခန္ဓာ၅ပါးကိုပြန်ပြီးတော့ရခဲ့အဲ့တော့အဲ့ဒါဒီအတိတ်ကအကြောင်းကြောင့်ပြစ္ဆုတ်ပံအကျိုးဖြစ်တာအဲ့တော့ဒီနေရာမှာဦးဇင်းတို့ဖျားရှင်ဒီမင်းကုသဇတ်တော်ကိုဟော ဟောတဲ့အခါမှာဒီအတိတ်ကအကြောင်းတရားဒီပြစ္ဆုတ်ပံအကျိုးဖြစ်ပုံကိုတခါလဲစိတ်ကူးယင်ပြီးတော့ဟောခဲ့တာမျိုးလားတကယ်တမ္မာဒိဋ္ဌိဉာဏ်ပညာနဲ့သိပြီးတော့ဟောခဲ့တာမျိုးလားဆိုတော့တခါကြီးဘယ်လိုဟိုသဘောပေါက်တော့အမ္မာဒိဋ္ဌိဉာဏ်နဲ့တွေ့ပြီးတော့ဟောတာပါဗျာတမ္မာဒိဋ္ဌိဉာဏ်ပညာနဲ့တွေ့ပြီးတော့ဟောသွားတာဒါဒီဘုရားရှင်ကတခါလဲစိတ်ကူးယင်ပြီးတော့ဝိတ္ထုတစ်ခုမျိုးဝိတ္ထုတစ်ခုတစ်ပုတ်ရေးတယ်လို့မျိုးတခါလဲရေးခဲ့တာမျိုးဟုတ်မလားဟောခဲ့တာမျိုးလဲမဟုတ်ဘူး ဒါဒီဘုရားရှင်ကဒီအတိတ်ကယုံနံတရားဒီပါပစ္စုပန်ဒီပမဝဒီဘဝမင်းကုသဘဝမှာရောက်တဲ့ယုံနံကိုအတိတ်ကဘလို့အကြောင်းတွေကြောင့်ဖြစ်ခဲ့တယ်ဆိုတာကိုဒါလည်းဒီမှာဟောချသွားဟောပြသွားတာဖြစ်တယ်ဒါကြောင့်မလို့ဒီဟောမြသွားတာဒီဘုရားရှင်ဒီသူကိုယ်တိုင်သူ့ရဲ့တမာတတိဉာဏ်မြတ်နဲ့သိလို့မြင်လို့ဟောခဲ့တာဖြစ်တယ်အဲ့တော့အဲ့မှာအတိတ်အကြောင်းကိုဘုရားရှင်ဒီမသိဘူးလားသိတာဆိုသိတယ်အဲ့အတိတ်အကြောင်းကိုသိလို့အတိတ်ကအကြောင်းကြောင့်ဒီပြစ္ဆုတ်ပံအကျိုးဖြစ်တယ်ဆိုတာကိုဟောခဲ့တာပဲအဲ့ဒါကိုဦးဇင်းတို့နားလည်လို့ရှိရင် ဒါမှန်ဒီယနေ့မျက်မှောက်ယောဂီတွေလည်းပဲအဲ့အတိတ်အကြောင်းနဲ့ပြစ္ဆုတ်ပံအကျိုးကိုတော့ဆက်ဆက်တက်ရဆက်ဆက်လို့လည်းရတယ်ရှူပွားသုံးသက်လို့လည်းရတယ်ဆိုတာကိုတော့တို့တကကြီးဒီမိုက်ဒီဘက်ကတန်တရာကင်းကင်းနဲ့တန်လိမ့်ပြန်ချနိုင်လို့လို့တယ်အဲ့လိုမှမဟုတ်လို့ရှိရင်တော့ဦးဇင်းတို့ပုံဝိတ္တုတစ်ခုကိုပြောလိုက်တယ်လို့ခုလိုပြောလိုက်တယ်ဆိုရင်ပုံမြင်တစ်ခုကိုနားထောင်ရတဲ့အဆင့်တည်းပုံမှာမဟုတ်ဘူးဒါပေမဲ့ဦးဇင်းတို့တကယ်စဉ်းစားရင်ဘုရားဟောခဲ့တဲ့တရားတွေဒီနားထောင်ကောင်းအောင် ပုံအနေနဲ့ပုံဝိတ္ထုအနေနဲ့ဟောခဲ့တာမဟုတ်ဘူးဘုရားရှင်သမာဓိဋ္ဌိဉာဏ်ပညာနဲ့ကိုယ်တိုင်မျက်မှောက်ထွန်းပေါက်သိမြင်ပြီးဟောခဲ့တာဖြစ်တယ်လို့ဒီတရားတွေအတိုင်းကြည့်ရင်ငါရဲ့တပည့်သားတာဝကတွေဒီတရားတွေကိုထိုးထွင်းသိမြင်နိုင်တယ်ဆိုတဲ့သူသိတယ်လို့သိသိခြင်းနဲ့ဆိုတဲ့ဒါမေတ္တာကရုဏာတော်နဲ့ပြန်လဲဟောပြခဲ့တာဖြစ်တယ်။သို့တဲ့ကြောင့်ဒီနေ့ယနေ့မျက်မှောက်ခင်မှာလည်းယောဂီသူတော်ကောင်းတရားအနေနဲ့ထိုးပရိသသမုပ္ပတ်ဒေသနာတော်ကိုတကယ်တမ္မာဒိဋ္ဌိဉာဏ်ပညာနဲ့ထွန်းပေါက်သိမြင်နိုင်ရေးအတွက် မိမိတို့ကိုယ်တိုင်ထိုယုံနံတွေကိုတိပြီးတော့ထိုယုံနံတွေရဲ့အကြောင်းတွေကိုရှာဖွေစူးစောင်းရှာဖွေစီးပူးမယ်ဒါတိအောင်မြင်အောင်ကြိုးစားမယ်ဆိုရင်တော့တရားကြီးတွေကမှဒီဘဝမှာပဲထိုပြိဿသမုပ္ပါဒေသနာတော်ကြီးကိုမိမိတို့ဉာဏ်ပညာနဲ့တကယ်သိနိုင်မြင်နိုင်မယ်လို့ဒါလို့တရားတရားတော်အခြေခံရှိထားဖို့လိုတယ်ထိုကဲ့သို့တရားတရားကိုအခြေခံပြီးတရားကြီးတွေတကယ်ကြိုးစားအထောက်နိုင်ခဲ့ရင်တော့တစ်ချိန်မှာထိုယုတ်ဒီနန်တွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုတို့တရားကြီးတွေဒကမကြီးတွေသူတော်ကောင်းတွေမမြင်နိုင်မသိနိုင်ဘူးလား မြင်နိုင်သိနိုင်ပါတယ်ဗျာမြင်နိုင်သိနိုင်ပါတယ်ဒါကြောင့်မို့လို့ဦးဇင်းတို့အခုအချိန်ကြီးဦးဇင်းတို့တို့အခွင့်ကောင်းအခါကောင်းပဲဒီခွင့်ကောင်းအခါကောင်းလူဘဝရနေတဲ့သာသနာတော်နဲ့စုံနေတဲ့ဘုရားရှင်ရဲ့အဆုံးအမတွေထင်ရှားရှိနေတဲ့ဒီအခိုက်မှာဦးဇင်းတို့အားစိုက်ပြီးတော့ကြိုးစားလိုက်လို့ရှိရင်တော့ဒကာကြီးတွေဒကာမကြီးတွေမိမိတို့အတွက်လူဘဝလေးဒီအရတော်မသွားဘူးလားရတော်နိုင်ပါတယ်ခင်ဗျာရတော်တယ်ဒီဘဝမှာအ ਨੇ ဆုံးပြစ္ဆယပရိက္ခဉာဏ်လောက်ရသွားပြီဆိုရင်တော့ဒီဘဝမှာ တဲ့ဂရိပါမြဲသွားတယ်ဒီဘဝကတော့ဒုတိယမြောက်ဘဝအပေလေးဘဝအပေတကားတော့ပြိတ်နိုင်တာပေါ့အကယ်၍မညံပူညံဆိုင်ရင်တော့ဒါအကောင်းဆုံးပဲပေါ့ဒါကြောင့်မလို့အားလုံးတို့တကကြီးတွေတကမကြီးတွေဒီနေရာမှာဟိုဒီပြိဿသမုပ္ပါရှုခွင့်နဲ့ပတ်သက်လို့လည်းငါတို့တကယ်ရှုရင်တကယ်သိနိုင်မြင်နိုင်တယ်ဆိုတဲ့တရားတရားရှေ့ထားပြီးတော့မိမိတို့ကိုယ်တိုင်ကလည်းတန်ဋိဒံချကံရှုပွားသုံးသပ်နိုင်တယ်လို့တန်ဋိဒံချပြီးတော့ကိုဒီကိုဒီ ကြိုးစားအထုတ်နိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဒီနေ့တော့ဒီမှာပဲတရားနေကိုဆုံးသက်ကြအောင်စို့သာဓုသာဓုသာဓုပါဗျာ